မနေ့ကရချင်းဣရိယာပုဂ္ဂိုလ်ရှုမှတ်ပုံအကျဉ်းချုပ်ဘုန်းကြီးတို့ယောဂီများကိုပြောကြားခဲ့ပြီဣရိယာပဋ္ဌာ၄ပါးတဲ့ကကိစ္စတော်ဝါကိစ္စမိတိပါဇာနာတိသွားရင်သွားတဲ့အမူအရာကိုသိအောင်ရှု ထီတော်ဝါထီတော်မိဒီပဇာနာတိရက်တဲ့ကံမလေးပဲရက်တဲ့အမူအရာလေးကိုသိအောင်ရှုကုန်ပြီမနေ့ကဘုန်းကြီးတို့ယောဂီများကိုပြောပြခဲ့ပြီဒီကနေ့နိသိဏောဝါနိသိဏောမိဒီပဇာနာတိနိသိဏောဝါဆိုတာကထိုင်တဲ့ဣရိယာပုတ် အဲ့ဒီထိုင်တဲ့ဣရိယာပုမှာလည်းပဲရှုတဲ့အခါမှာနိသိဏောမိတိပသနာတိထိုင်ထိုင်တယ်ထိုင်တယ်လို့ရှုမှတ်ဖို့ထိုင်နေတဲ့အမူအရာလေးကိုယောဂီပုဂ္ဂိုလ်ဟာသိအောင်ရှုမှတ်သွားရမယ်ဒီတော့ထိုင်တဲ့အမူအရာကိုရှုမှတ်ရင်းနဲ့တရားသဘောတွေပေါက်သွားတဲ့ပုဂ္ဂိုလ်တွေကတော့မြတ်စွာဘုရားသာသနာမှာများစွာပါဝိပဿနာကမ္မဋ္ဌာန်းတရားအထုတ်တဲ့အခါမှာလည်းပဲ ဝိတ္တုတိမက်မှာဖွင့်ပြထားတာထိုင်ဣရိယာပုဟာပဋ္ဌာနာပါပဲဝိပဿနာတရားအားထုတ်ရင်ထိုင်တဲ့ဣရိယာပုဟာပဋ္ဌာနာထားပြီးအားထုတ်ဖို့ပါအခြားရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျှောင်းတဲ့ဣရိယာပုဆိုတာကတော့ထိုင်ဣရိယာပုရဲ့ခြံရံပေါ့ ထိုင်ရှုမှတ်ပွားများအားထုတ်လို့မိမိပင်မနွမ်းနေတဲ့အခါမျိုးမှာရက်တဲ့ဣရိယာပုလေးနဲ့ကြောင်းရှုရ။သွားတဲ့ဣရိယာပုလေးနဲ့ကြောင်းရှုရ။တခါတရံလျောင်းတဲ့ဣရိယာပုလေးနဲ့ကြောင်းရှုရ။ဝိပဿနာကမ္မထံတရားကိုတကယ်အားထုတ်တဲ့ပုဂ္ဂိုလ်ကတော့အထိုင်ဣရိယာပုဟာပြဏနာထားပြီးအားထုတ်ရ။သို့တော့ ထိုင်ဣရိယာပုနဲ့ရှုမှတ်မှတရားရတာလားဆိုတော့မဟုတ်ပါဘူးရက်တဲ့ဣရိယာပုနဲ့လည်းတရားမရနိုင်ဘူးလားဈဉ္ညာဣရိယာပုနဲ့ရောမရနိုင်ဘူးလားရနိုင်တာကြီးတယ်ဘယ်ဣရိယာပုနဲ့ဖြစ်ဖြစ်တရားတွေ့နိုင်တာတရားရနိုင်တာကြီးတယ်ဒါကြောင့်ဈဉ္ညာဣရိယာပုနဲ့လည်းပဲတကယ်ကိုရိုးရိုးတည်တည်လေးလေးစားစားရှုမှတ်ဖို့လိုပါတယ်ဓမ္မောဟဝေရခတိဓမ္မစာရီ တရားကိုယုံသေးစွာကျင့်သူကိုတရားကပြန်ဆောင်ရှောက်တယ်။ယုံယုံသေးသေးကျင့်နေဆိုတာကမိမိတို့ရှုမှတ်မှုတတိမလွတ်အောင်အထူးကြောင်းကြစိုက်ပြီးရှုနေတာကိုဒါတရားကိုယုံသေးတယ်လို့ခေါ်တယ်။ဘုရားရှင်မှာငုတ်တုတ်ကြီးထိုင်ပြီးတော့ထိုင်ကြတော့နေတာဟာယုံသေးတာမဟုတ်ဘူး။တရားကိုယုံသေးတယ်ဆိုတာမလွတ်အောင်ရှုမှတ်တာ။ဘယ်လိုရှုမှတ်တာလဲ။ ထိုင်တဲ့နေရာမှာလည်းပဲတတိမလို့အောင်ရတဲ့နေရာမှာလည်းတတိမလို့အောင်သွားတဲ့နေရာမှာတတိမလို့အောင်စားတဲ့နေရာမှာတတိမလို့အောင်ပြောင်းတဲ့ဤတဲ့နေရာမှာတတိမလို့အောင်ဘယ်နေရာဖြစ်ဖြစ်ပဲဣရိယာပုနဲ့ပဲဖြစ်ဖြစ်ဘယ်အမူအရာနဲ့ပဲဖြစ်ဖြစ်တတိမလို့အောင်အထူးကြောင့်ကြဆိုင်ပြီးရှုမှတ်နေတာတရားကိုယူသေးတာပါပဲအဲလိုတရားကိုယူသေးစွာကျင့်နေတဲ့ပုဂ္ဂိုလ်ကိုတရားကပြန်ဆောင်လျှောက်တယ်ဘယ်သူကဆောင်လျှောက်လဲ တရားကပြန်ဆောက်ရှောက်တယ်ဘယ်လိုဆောက်ရှောက်ပေးတာလဲဆိုရင်ဒုက္ခအာဝဟတိတဲ့ချမ်းသာကိုဆောင်ပေးတယ်ဘာကိုဆောင်ပေးတာလဲဒီတရားကိုတကယ်ရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်လို့စိတ်တည်ခြင်းမှုတမာတိထက်သန်အားကောင်းစွာရပြီဆိုရင်အဲ့ဒီတရားထက်သန်အားကောင်းစွာရနေတဲ့ပုဂ္ဂိုလ်ဟာတရားရှုမှတ်နေရတာဟာပင်ပန်းနေဆိုတာရှိသေးရဲ့လားမရှိတော့တမာတိဒီအားကောင်းထက်သန်စွာရနေပြီဆိုရင် တထိုင်တထိုင်ရှုမှတ်နေရတာဟာသူ့အတွက်ဘာမှပင်ပင်ပန်းပန်းရှုမှတ်ရတယ်ဆိုတာမရှိတော့ဘူးချမ်းချမ်းသာသာနေတယ်ဒါကြောင့်တရားကနေပြီးတော့ဒုက္ခအာဝရတိချမ်းသာကိုဆောင်ပေးတယ်တမာတိဖြစ်လာတာနဲ့ကြွယ်နေတဲ့ချမ်းသာလားဒါရင်လားဆိုတော့ဝိပဿနာဉာဏ်အားဖြင့်ရင့်ကျက်ပြည့်စုံလို့အရိယာမဉာဏ်ပူညာဆက်ရောက်သောတာပန်ဖြစ်ပြီဆိုရင်လည်းအပေစင်းရဲတွေကလွတ်ကင်းပြီးတော့မချမ်းသာနိုင်ဘူးလားချမ်းသာနိုင်တယ် ဒီတဲ့ဒီတဲ့ပို့ပြီးတော့သမာဓိတရားတွေထက်သန်အကောင်းစွာရလို့ဝိပဿနာဉာဏ်အားဖြင့်အစဉ်စဉ်ရင့်ကျက်ပြည့်စုံလို့မဲအစဉ်စဉ်ကိုအစဉ်စဉ်ဆက်ရအောင်ကိလေသာအသောကုန်ခံယဟန္တာဖြစ်ပြီဆိုရင်ဆင်းရဲအာလုံးကမလွတ်မြောက်နိုင်ဘူးလားလွတ်မြောက်နိုင်တယ်အဲ့ဒီဆင်းရဲအာလုံးလွတ်မြောက်ပြီးချမ်းသာနိုင်တယ်ဒါကြောင့်တရားကိုယူတည်စွာကျင့်တဲ့ပုဂ္ဂိုလ်ကိုတရားကချမ်းသာအောင်ပြန်ဆောင်ရှောက်ပေးတယ်ဒါကြောင့် ဉာဏ်ညာလျှောက်ပြီးရှုမှတ်တဲ့ကမ္မနဲ့ရိုးရိုးသေးသေးလေးနဲ့တတိမလို့အောင်သိချင်ရှုမှတ်ရတဲ့အမူအရာလေးနဲ့ရှုမှတ်တဲ့ကမ္မနဲ့ရိုးရိုးသေးသေးရှုမှတ်အဲဒီလိုပဲနိသိဏောဝါနိသိဏောမိတိပဇာနာတိထိုင်တဲ့ဣရိယာပုနဲ့ရှုမှတ်ရင်လည်းပဲထိုင်ဣရိယာပုလေးကိုထိုင်နေတဲ့အမူအရာလေးကိုသူ့သဘောလေးအတိုင်းသိအောင်ရှုမှတ်ရှုမှတ်တဲ့ကမ္မဌာနာတိတုပိဣတိဝနယောဆိုတဲ့အတိုင်း

မြစ်သစ္စာတိထိုင်ခြင်းဟူ၍ဝိသတိခေါ်ဆိုရတယ်။ထိုင်နေလို့ရှုမှတ်တဲ့အခါကာလလေးမှာယောဂီပုဂ္ဂိုလ်ဟာဘာကိုအာယုပြုမလဲဆိုရင်အောက်ပိုင်းခန္ဓာကိုယ်ကခွေနေတယ်။အောက်ပိုင်းခန္ဓာကိုယ်ဘယ်လိုနေလဲ။အပေါ်ပိုင်းခန္ဓာကိုယ်ကဘယ်လိုနေလဲ။ဒီအဲ့ဒီလိုအောက်ကခွေပြီးအပေါ်ပိုင်းကထောင်နေတဲ့သဘောလေးကိုအာယုစိုက်ပြီးတော့ထိုင်နေထိုင်နေဖြစ်ပြီးနေတယ် ထိုင်နေထိုင်နေထိုင်နေလို့မလုပ်ရဘူးထိုင်နေတစ်ချက်မှတ်လိုက်နောက်တစ်ခါထိုင်နေတဲ့အမူအရာလေးအာရုံစိုက်ပြီးထိုင်နေအောက်ပိုင်းကခွေအပေါ်ပိုင်းလေးအပေါ်ကိုထောင်းနေတဲ့သဘောလေးခါးကနေပေါ်ပိုင်းကိုထောင်းနေတဲ့သဘောလေးအဲ့ဒါလေးကိုအာရုံစိုက်ပြီးတော့ထိုင်နေထိုင်နေထိုင်နေရှုနေရတယ်အဲလိုရှုနေတဲ့အခါကလည်းမအောက်ပိုင်းခန္ဓာကိုခွေနေတဲ့သဘောလေးပဲ ဒီမှာခြေထောက်ရည်လို့ပုံမှန်တရားမထင်ရှားတော့ခွေနေတဲ့သဘောလေးပဲအပေါ်ပိုင်းခန္ဓာကိုယ်ကထောင်ပြီးတောင့်နေတဲ့သဘောလေးပဲအဲ့ဒီပဲသူ့ရဲ့သဘာဝလေးကိုပဲတည်တည်ချာချာမြင်အောင်စိုက်ပြီးတော့ရှုရမိမိရဲ့ကိုယ်ပုံတန်တန်ကြီးကိုမြင်အောင်ရှုရမှာမဟုတ်ဘူးသဘောကိုမြင်အောင်ရှုရဘာကိုမြင်အောင်ရှုရလဲဒီအောက်ပိုင်းကခွေနေတဲ့သဘောလေးရဲ့အပေါ်ပိုင်းကထောင်နေတဲ့သဘောလေးတောင့်နေတဲ့သဘောလေးအဲ့ဒီသဘောလေးကိုမြင်အောင် ကြည့်ပြီးတော့ထိုင်နေထိုင်နေထိုင်နေရှုနေအဲလိုရှုနေလို့ရှိရင်အဲ့ဒီမှာသူ့ဟာသူပဲတခါတည်းအောက်ပိုင်းကပေါ်လာလိုက်ကြောက်သွားလိုက်သုတိစိတ်တွေကလည်းတည်လိုက်ကြောက်သွားလိုက်ပေါ်လိုက်ကြောက်သွားလိုက်တည်လိုက်ကြောက်သွားလိုက်ဒီသဘောပဲအဲ့ဒီအမှန်တဘာဝအဖြစ်ပြသဘောတွေကိုတည်တည်ချာချာဉာဏ်နဲ့ဓာတ်ကြည့်တွေ့မြင်လာလိမ့်မယ်အဲ့တော့ဒီထိုင်နေတာဟာဘသူကဆိုင်ခိုင်းတာလဲလို့မေးရင် ဘုန်းကြီးတို့ယောဂီများစိတ်ကထိုင်ခြင်းလို့ဘယ်သူကထိုင်ခြင်းလားလဲဒီစိတ်ကထိုင်ခြင်းနဲ့တွဲဘယ်သူထိုင်နေတာလဲနင်းရုပ်ကြီးကထိုင်နေတာဘုန်းကြီးတို့ယောဂီများဂိင်္ဂရဏကိစ္စတိဆိုတဲ့အတိုင်းပဲဒီမှာသွားတာဘယ်အကြောင်းကြောင့်သွားတယ်လဲဆိုတဲ့အမိအတိုင်းပဲဘယ်အကြောင်းကြောင့်ထိုင်တယ်လဲဆိုရင်စိတ်တကိရိယာဝါယောဓာတဝိပါရိနာ စိတ်ကပြုတ်သောတောင်တင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရှားခြင်းကြောင့်ထိုင်နေဘုန်းကြီးတို့ယောဂီများနိတ္တဇတိထိုင်နေစိတ်ကထိုင်ခြင်းနဲ့အတွက်ကြောင့်မိုးယုတ်ကြီးထိုင်တာထိုင်ခြင်းနဲ့စိတ်ကပထမစဖြစ်တယ်ဘယ်စိတ်ကစဖြစ်တာလဲအေးထိုင်ခြင်းနဲ့စိတ်ကဘုန်းကြီးတို့ယောဂီများထိုင်ခြင်းနဲ့စိတ်ကစပြီးတော့ဖြစ်တာနိတ္တဇမေတိစိတ်တံဥပ္ပစ္စတိထိုင်ခြင်းဆိုတဲ့စိတ်လေးကစပြီးတော့ဥပ္ပစ္စတိ ရှင်းဥစွာဖြစ်ပေါ်လာတယ်တဲ့အဲလိုဖြစ်ပေါ်လာပြီးမှသူ့ရဲ့စေတသက်ဝါယောဓာတ်တွေရဲ့တရွှေ့ရွှေ့တွန်းကံမှုတတ္တိထူးတွေဖြစ်လာစိတ်တကိရိယာဝါယောဓာတ်တို့ဝိပါရိနာစိတ်ကပြုဝါသောတောင်းတင်းလူရှားမှုဤဉာဏ်လူရှားခြင်းကြောင့်ဟိတိမကာယတသမိဇနာဥဒိတကာယတဥပရိမကာယတဥဒိတဘာဝောတဲ့အောက်ပိုင်းကိုဤခွေနေခြင်းတဲ့အထက်ပိုင်းကိုဤခြောင်နေခြင်းကိုနိတိဇာတိထိုင်ခြင်းဟူ၍ ဘုဇတိခေါ်ဆိုရတယ်အဲဒီတော့ထိုင်တာဘသူကထိုင်တာလဲဆိုရင်ထိုင်ခြင်းနဲ့စိတ်ကထိုင်ခြင်းနဲ့အတွက်ကြောင့်မို့ယုတ်ကြီးကမလုပ်တာနဲ့အေးယုတ်ကြီးကထိုင်နေရတာဘုန်းကြီးတို့ယောဂီများဒါကြောင့်မို့စိတ်ကဥဆောင်တယ်ဘသူကဥဆောင်တာလဲသွားတဲ့အခါမှာလည်းဘသူကဥဆောင်တာလဲရက်တဲ့အခါမှာရောထိုင်တဲ့အခါမှာရောနောက်ဆုံးအိတ်တဲ့နေရာမှာရော ဒီနန်းသခင်တွေစေခိုင်းလေရုပ်တွေလုံရသည်တဲ့စိတ်ဆိုတဲ့နံလေးကသခင်လားကျွန်လားဒီယုတ်ကြီးကကျွန်မယ်စိတ်ခိုင်းတယ်များဒီယုတ်ကြီးကလုံနေရဘယ်သူခိုင်းတာလုံနေရဒီစိတ်ဆိုတဲ့ဟောဒီနံတရားလေးခိုင်းတယ်များလုံနေရတာသွားခြင်းနဲ့ဆိုရင်လည်းစိတ်ကသွားခြင်းတော့ယုတ်ကြီးကသွားရတယ် ထိုင်တဲ့အခါမှာလည်းစိတ်ကထိုင်ခြင်းတော့ယုတ်ကထိုင်ရရက်ခြင်းတော့လည်းစိတ်ကရက်ခြင်းလို့ယုတ်ကရရအိတ်ခြင်းတော့လည်းဘသူကအိတ်ခြင်းတာလဲဒီကဲဆိုကြည့်လိုက်သွားလို့ရက်လို့ထိုင်နေလို့အိတ်လို့စိတ်ဟုသည်သွားလို့ရက်လို့ထိုင်နေလို့ အိလိုစိတ်ဟုသည်ဆိုကြည့်ပါသွားကျင်တာငါကသွားကျင်တာလားစိတ်ကသွားကျင်တာရက်တယ်ဆိုတာငါရက်ကျင်တာလားစိတ်ကရက်ကျင်တာလား ဒီထိုင်လေဆိုတာဘသူကထိုင်နေတာလဲဒီအိတ်တယ်ဆိုတာလဲငါကအိတ်ချင်တာလားစိတ်ကအိတ်ချင်တာလားကဲငါဆိုတာရှိသေးရဲ့လားသူဆိုတာရှိသေးရဲ့လားပုဂ္ဂိုလ်တ attva ရှိသေးရဲ့လားမရှိဘူးဟောဒီစိတ်ဆိုတဲ့နံတရားလေးနဲ့ယုတ်တရားဒီနှစ်ခုပဲရှိတာပဲဟုတ်တယ်မဟုတ်လားဆိုလိုက်စိတ်ကြောင့်ဖြစ်သောကဝါယော နှံနှောကိုဝေတိစိတ်ကြောင့်ဖြစ်သောဓဝံယောနှံနှောကိုဝေတိ ကြည့်တော်ရုပ်သစ်ပေါ်ရုပ်တော်သွားပြီဝါရောကြည့်တော်ရုပ်သစ်ပေါ်ရုပ်တော်သွားပြီ ယောဓာတ်တွေသေရဇဝါယောဓာတ်တွေပြန့်နှံ့ပြီးတော့အဲဒီဝါယောဓာတ်တွေကြည်လာတဲ့အခါကလည်းကြတော့ယုတ်ကြီးကသွားတယ်စိတ်ကသွားခြင်းတော့ဘသူကသွားနေလဲအဲဒီတော့ပုဂ္ဂိုလ်တ attva သွားနေတာလားယုတ်ကြီးသွားနေတာလားဆိုလိုက်ပုဂ္ဂိုလ်မသွားငါမသွားယုတ်သွားညံခြင်းသည် ပုဂ္ဂိုလ်မသွမ်းငါမသွမ်းရုပ်သွမ်းဉာဏ်ဖြင့်သည်သွားနေတာပုဂ္ဂိုလ်တ attva သွားနေတာလားဘသူသွားနေတာလဲ ရှုပ်သွားနေတာနော်အဲ့ဒါလေးကိုတရားကြည့်ငါသွားနေတယ်လို့မထင်လိုက်နဲ့ယောက်ျားသွားနေတယ်မထင်နဲ့မိန်းမသွားနေတယ်မထင်နဲ့ဟိုမှာယဟန်သွားနေတယ်ကွင်သာမဏေသွားနေတယ်မထင်လိုက်နဲ့ဘသူသွားနေတာလဲရုပ်ကြီးသွားနေတာဘသူကသွားကျင်တာငါသွားကျင်တာရောဟုတ်သေးလားသူသွားနေတာရောဟုတ်သေးလားဟုတ်ဘူးနော်စိတ်ကသွားကျင်လို့ဘသူကသွားကျင်တာလဲ စိတ်ကသွားခြင်းတော့ဘသူသွားနေတာလဲဒီရက်တယ်ဆိုတာလည်းပဲဘသူကရက်ချင်တာလဲရက်နေတာကဘသူလဲငါရက်တာမဟုတ်ဘူးနော်ငါရက်ချင်တာမဟုတ်ဘူးနော်ဒီငါရက်ချင်တာမဟုတ်ဘူးစိတ်ကရက်ချင်လို့ဘသူကရက်နေတာဒီစိတ်ကထိုင်ခြင်းလို့ဘသူကထိုင်တာလဲဒီစိတ်ကအိတ်ခြင်းလို့ဘသူအိတ်ရလဲဆိုလိုက်ပုဂ္ဂိုလ်မယံ ငါမယက်ရုပ်ရဉာဏ်ဖြစ်သည်ပုဂ္ဂိုလ်မယက်ငါမယက်ရုပ်ရဉာဏ်ဖြစ်သည် ပုဂ္ဂိုလ်မထိုင်ငါမထိုင်ရုပ်ထိုင်ဉာဏ်ဖြင့်သည်ပုဂ္ဂိုလ်မအိတ် အိမ်ဉဏ်ဖြစ်သည်ဒီဘုန်းကြီးတို့ယောဂီများသွားတဲ့နေရာမှာဖြစ်စေရက်တဲ့နေရာမှာဖြစ်စေထိုင်တဲ့နေရာမှာဖြစ်စေလျောင်းတဲ့နေရာမှာဖြစ်စေတကယ်ကိုယောဂီပုဂ္ဂိုလ်ဟာသိသိချာချာ စူးစိုက်ပြီးတော့သူ့ရဲ့သဘာဝလက္ခဏာလေးကိုကောင်းကောင်းမြင်ပြီဆိုရင်နာနဲ့ရုပ်ကိုကွဲတည်သွားတယ်။ဒါနဲ့ပါကိုကွဲတည်သွားတယ်။နာနဲ့ရုပ်ကိုကွဲတည်သွားပြီဆိုရင်အဲဒီလိုရုပ်နာကွဲတဲ့အသိဉာဏ်လေးဖြစ်လာပြီဆိုတာနဲ့ပဲတတံတရာလုံးဆွဲလာခဲ့တဲ့ငါသူယောက်ျားမိန်းမဆိုတဲ့အစွဲအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပါဖြစ်သွားတယ်။ပြုတ်သွားပြီ။ ဒါကြောင့်မို့ထိုင်ရင်ရှုမှတ်တဲ့ကံမှာဖြစ်စီရက်ရှုမှတ်တဲ့ကံမှာဖြစ်စီသွားရင်ရှုမှတ်တဲ့ကံမှာဖြစ်စီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးဒေချာဆွဲဆွဲမြဲမြဲအာယုံနဲ့မှတ်စိတ်တစ်ထပ်တည်းကြအောင်ရှုမှတ်ဖို့မလိုဘူးလားလိုတယ်နော်ဒေချာလေးရှုမှတ်တမန်ငါဆံငါရှုမှတ်လို့တမန်ငါဆံငါပဲသိမယ်တကယ်စုစိတ်ရှုမှထူးခြားတဲ့သဘောကိုသိမှာစုစိတ်ရှုရင်ဗာသိမယ် ထူးထူးခြားခြားသူ့ရဲ့သဘာဝလက္ခဏာတွေကောင်းကောင်းသိလာလိမ့်မယ်။အဲဒီသဘာဝလက္ခဏာတွေကောင်းကောင်းကြီးမြင်လာလိမ့်မယ်။သဘာဝမြင်ရင်ယုံနာမြင်တာပဲ။သဘာဝမြင်ရင်ဘာမြင်တာလဲ။ယုံနာမြင်ရင်အတ္တဒိဋ္ဌိမစင်ဘူးလား။ဆိုကြည့်လိုက်ယုံနာမြင်လျင်ဒိဋ္ဌိစင်ပေခွင်လွတ်လေသည်။ ရုပ်နာမြင်လျင်ဒိဋ္ဌိစဉ်ပေကွင်လွတ်လေသည် ဒီယုံနာကိုမြင်အောင်ရှုအခုထိုင်တဲ့နေရာမှာကိုထိုင်တဲ့အမူအရာလေးရှုတယ်ဆိုရင်ထိုင်နေထိုင်နေရှုနေရှုနေအောက်ပိုင်းကခွေပြီးပေါ်ပိုင်းကမတ်ပြီးထောင်းနေတဲ့သဘောလေးကတတ္တရှုသိနေတဲ့စိတ်လေးကတတ္တတခြားစီပဲဟိုကထိုင်နေတဲ့ရုပ်လေးကတတ္တသိနေတဲ့စိတ်လေးကတတ္တဘယ်နှခုတွေ့ရလဲနှစ်ခုထိုင်နေတာလဲငါပဲသိနေတာလဲငါပဲဆိုရင်တခုတည်းဖြစ်နေပြီဟုတ်တယ်မလား ငါတကူတဲ့အခုကြတော့မဟုတ်ဘူးထိုင်နေတာလေးကတတ်တတ်လေးရဲ့သိနေတဲ့စိတ်လေးကတတ်တတ်နှစ်ခုကွဲပြီးတော့သိနေပြီထိုင်နေတာလေးကယုတ်သိနေတာလေးကနာဥမာအားဖြင့်ဖောင်းမှုပိန်မှုလေးကိုရှုနေတယ်ဆိုရင်လည်းဟိုတုန်းကတော့ဖောင်းနေဆိုတာလည်းငါးဘက်ကဖောင်းတာဖောင်းတာငါပဲအဲလိုပဲသိတာလည်းငါပဲလို့ဒီလိုပဲထင်တယ်အခုကြတော့သိချာကြည့်ဖောင်းနေရင်သူ့အတူတင်းကန်လာတဲ့ဖောင်းမှုသဘောလေးကတတ်တတ် သိနေတဲ့ခေါင်းနာလေးကိုရှုကြည့်ပြီးသိနေတဲ့စိတ်လေးကတတ္တဘယ်နှခုလဲအဲ့ဒီနှစ်ခုကွဲပြီးသိအောင်တရားရှုဖြည်းဖြည်းရှုရမှတော့မြန်မြန်ရှုလို့မရဘူးယောဂီတို့ဝိပဿနာရှုတယ်ဆိုတာစိတ်ပြီးတော့လောဘကြီးပြီးတော့လူကျင်မှုအားကြီးကြီးနဲ့လူကျင်ဇောနဲ့အတင်းရှုကြည့်ရပါမလားလူကျင်တဲ့စိတ်ရကျင်တဲ့စိတ်ဖြစ်ကျင်တဲ့စိတ်တွေလွန်ကဲနေတဲ့ပုဂ္ဂိုလ်ရဲ့စိတ် ငြိမ်အေမှုရနိုင်ပါမလားမရနိုင်အမြဲတမ်းစိတ်ဆင်းရဲဖြစ်နေလေအမြဲတမ်းစိတ်ဆင်းရဲဖြစ်နေလေတရားဆိုတာကိုယ်လည်းအေးအေးပဲစိတ်လည်းအေးအေးမထားရဘူးလားကိုအေးအေးစိတ်အေးအေးထားပြီးရှုမှတ်တရားဆိုတာတွေ့တာအခုဘုန်းကြီးတို့ယောဂီများဟာတရားရိပ်တာရောက်လာဥမာအဖြစ်ဘုန်းကြီးတို့ပြောရရင်ဘုန်းကြီးတို့မဟာစီနီးပေါ့မဟာစီနီးနဲ့ရှုမဲ့ပုဂ္ဂိုလ်ကဘာ ဘာဖြစ်ခြင်းလဲဆိုရင်ဉာဏ်စင်နာခြင်းနာပဲအဓိကဖြစ်အဲ့ဒီလူချင်းရခြင်းစိတ်ကြီးနဲ့ရှုနေရင်စိတ်ရဲ့ငြိမ်အေမှုရပါမလားအဲတော့ရှုတာရှုနေရတဲ့ဆယ်ရဲ့ပြည့်လို့လည်းပဲတမာရီကမရဘူးရဲ20ပြည့်လို့လည်းပဲတမာရီမရဘူးဘာဖြစ်လို့မရလဲလူချင်းနာတွေအာကြီးနေလို့ဘာတွေအာကြီးနေလို့လဲလူချင်းမှုအာကြီးနေလို့လူချင်းနာကဘုန်းကြီးတို့ယောဂီများမှန်မှန်ကန်ကန်လူကျင်တာမဟုတ်ဘူးဖြန့်လန်းလေးနဲ့လူကျင်တာ ။ဘာနည်းနဲ့လူကျင်တာ။ဖြာလန်းနည်းနဲ့တောင်လျှောက်မြောက်လျှောက်တောင်ပြောမြောက်ပြောနဲ့လူကျင်တာ။တကယ်ကိုကိုယ်တိုင်ကိုကြတရားရဲ့သဘာဝကိုကိုယ်တိုင်မြင်အောင်ရှုရမှာဒါကိုမြင်အောင်ရှုနိုင်ဘူး။ဇာဘူးနာဝရီနဲ့တောင်ပြောလိုက်မြောက်ပြောလိုက်ပြောရရင်အကြံဖန်နေများတော့အကြည့်။အဲ့ဒီအကြံဖန်နေများနေစိတ်ရဲ့ငြိမ်အေးမှုမရလေပဲ။ဒါကြောင့်မို့ ရှေ့ပိုင်းမှာရှိတဲ့သံဃာတော်များရောမြို့သားများရောနောက်ကသိက္ခာရှင်များရောယောဂီများရောတရားကိုမိမိအားထုတ်မယ်ဆိုရင်ငါးရက်ပဲအားထုတ်အားထုတ်ဆယ်ရက်ပဲအားထုတ်အားထုတ်ခိုင်းတဲ့အတိုင်းလေးပဲလုပ်ပါလူကျင်မှုတွေကိုအကုန်လုံးဖယ်ပြလိုက်ပါရကျင်မှုတွေကိုအကုန်ဖယ်ပြလိုက်ပါပစ္စုပန်တဲ့တဲ့လေးပဲဖြစ်စေအာယုံလေးကိုမလွတ်ပါစေနဲ့ထိုင်ပြီးတရားကမ္မဋ္ဌာန်းဆရာကညွှန်လိုက်တယ်ဖောင်းတာပိန်တာလေးကိုထိုင်နေတဲ့အခါမှာတရားရအောင်ရှုဆိုရင် အဲဒီဖောင်းနာပိန်နာလေးကိုပဲရအောင်ရှုပါဖောင်းနာလေးဟာဘယ်လိုဖောင်းလာလဲပိန်နာလေးဘယ်လိုပိန်သွားတယ်ဆိုတာကိုသိချသိအောင်ရှုပါဖောင်းမှုလေးရဲ့အစအနေဖောင်းမှုလေးဆုံးသွားတာပိန်မှုလေးစအနေပိန်မှုလေးဆုံးသွားတာသိချသိအောင်ရှုပါဖောင်းနေဆိုတာဟာတစ်ချက်တည်းဖောင်းတာလားဖြည်းဖြည်းဖောင်းတာလားမြန်မြန်ဖောင်းတာလားစင်ငါစင်ငါဖောင်းတာလားစင်ငါစင်ငါပိန်တာလားဒါလေးတွေကိုသိချရှင်းရှင်းလင်းလင်းကွဲကွဲပြားပြားသိအောင်ရှုပါ အဲဒီလိုမဟုတ်ဘဲနဲ့တခါအကြံပန်းနေတဲ့တခါဖောင်းတာကြောက်ပါပဲဖောင်းတာမရှိတော့မှတ်စရာမရှိတော့ဘူးလားပြီဖောင်းတာမရှိလို့မှတ်စရာမရှိတိုင်းများခင်ဗျားတို့တရားရပြီဆိုရင်လူတိုင်းတရားရစိတ်ပျော်နေတဲ့ပုဂ္ဂိုလ်မှတ်စရာရှိသေးလားစိတ်ထွက်နေတဲ့ပုဂ္ဂိုလ်မှတ်စရာရှိသေးလားဖောင်းတာပိန်တာရောထင်ရှားသေးရဲ့လားသိရောသိသေးရဲ့လားမသိတိုင်းသာခင်ဗျားတို့တရားရပြီလို့ပြောရင်ခက်ရကြီးရဲ့အကုန်လုံး အခုယောဂီတွေကတခါလဲတရားလေးကိုရှောင်းလိုက်ပြီဆိုရင်သူကမှတ်စရာအာရုံရှိတော့ဘူးဗျာဖောင်းတာပြီလားဘုန်းကြီးဝင်လေထွက်လေမရှိဘူးလားဘုန်းကြီးမေးကြည့်ဝင်လေထွက်လေရှိနေသမျှဖောင်းမှုပိန်မှုကရောမရှိဘူးလားခင်ဗျားတို့ဝင်လေထွက်လေပြောက်သွားရင်တော့ဖောင်းမှုပိန်မှုပြောက်မှာသိကြတယ်ဝင်လေထွက်လေပြောက်မှုကလည်းသေမှရမှာ သိပြီဆိုရင်ဝင်လေထွက်လေရှိသေးလားကဲလှုပ်ကြည့်လိုက်ကြဒီတော့ဘောင်းနာပင်ကပျောက်ရှင်တဲ့ပုဂ္ဂိုလ်ကြီးဘောင်းနာပင်ကပျောက်ပျောက်တယ်ဆိုတာကဝင်လေထွက်လေရပ်သွားမှပျောက်မှာဝင်လေထွက်လေရှိနေတဲ့များအဖောင်းမှုပင်မှုရှိတာပဲဝင်လေကဝင်လာပြီဆိုရင်ဝမ်းမိုက်ကြီးကတင်းပြီးဖောင်းကန်လာတာထွက်လေထွက်သွားရင်သူကဝမ်းမိုက်ကြီးရော့ကြပင်ကြသွားတာဒါလေးကိုစမ်းစမ်းမြင်ရတာနဲ့နုနုညံ့ညံ့မြင်ရတာဒါပဲကွာ ဒါပဲကွာစပြီးပေါ်သားအတုစမှာကျမ်းကျမ်းဖြစ်နေရှာရှာကြီးတွေ့ရတချို့ပုဂ္ဂိုလ်ဆိုရင်ဖောင်းလေဆိုရင်ဒါကလည်းခန္ဓာကိုယ်ကြီးတစ်ခုလုံးကိုအကြီးကြီးပဲဖောင်းလာပိန်လေဆိုရင်လည်းချက်ကပ်သွားအောင်ပိန်သွားရှင်းရှားတယ်ကျမ်းကျမ်းထန်ထန်တွေ့ရအဲသိနေမှုမှုကြတော့သူ့ဟာသူဒီဖောင်းတာလေးကလည်းပဲသိနေမှုမှုပြီးသိနေတာပဲဒါလေးရှိနေတယ်သိနေတာအဲဒီလိုသိနေရမှာဖောင်းတာပိန်တာကမှမသိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာမှကိုစိတ်ကိုမငြိမ်သေးလို့မသိတာ သဘောပေါက်တယ်နော်နောက်ဖုံးလာပြီလားမရှိဘူးလို့လာမပြောနဲ့သေချာတွေ့အောင်ပြောသေချာတွေ့အောင်ရှုသေချာမြင်အောင်ရှုဒီမှာဝင်လေထွက်လေမရှိရင်ဖုံးလာပြီလားရှိပါမလားကျေယောဂီတို့ကဝင်လေထွက်လေရှိသေးရဲ့လားဂုံလေးတက်ကြည့်အောင်ပါလားခင်ဗျားတို့နှကောင်းပေါက်ကျုပ်ကဂုံတက်ကြည့်အောင်ပါလားဒီကြည့်စရာမလိုအောင်ဝင်လေထွက်လေရှိနေပြီဆိုရင်ဘာရှိရမှာလဲ တယ်။သွားမှုပိန်မှုရှိနေတယ်။တကယ်ရှိနေတယ်။ဟုတ်လဲရှိနေတယ်။ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကမရှိတာကိုရှုခိုင်းတာလားရှိတာကိုရှုခိုင်းတာ။ရှိတာရှုခိုင်းတာ။ရှိလို့ရှုခိုင်းတာမရှိတာကိုမရှုခိုင်းဘူး။ရှိနေတဲ့အတိုင်းလေးကိုရှုခိုင်းတာ။အဲကြတော့ကိုကရှုပြီဆိုရင်ကိုကသူ့ဟာသူတရေချင်းတင်းပြီးဖောင်းကန်လာတာလေးနဲ့ဒီကရှုသိနေတဲ့စိတ်ကလေးနဲ့ဘယ်နှခုတွေ့ရလဲ။အဲ့ဒီနှစ်ခုဖြစ်အောင်ကြိုးစားရအောင် ပထမတစ်ခုတည်းပဲသိမယ်ပထမဘယ်လောက်ပဲသိမလဲတစ်ခုတည်းပဲသိမယ်ဖောင်းတာလည်းဘယ်သူလဲငါပဲဖောင်းတာသိတာလည်းဘယ်သူလဲငါပဲငါကသိတာပဲဖောင်းတာလည်းငါပဲတစ်ခုတည်းပဲသိနေတယ်နောက်တစ်ဖြည်းဖြည်းဒီပေါ်မှာစိတ်အနေများလာတဲ့အခါကျတော့ဘယ်နှခုသိရလဲအဲ့ဒီကျနှစ်ခုသိရဖောင်းတာလေးကတတ္တသိနေတဲ့စိတ်လေးကတတ္တငါဆိုတာရှိသေးရဲ့အတ္တ ဘာဖြစ်သွားပြီလဲကြောက်သွားပြီအတ္တဒိဋ္ဌိမရှိတော့ဘူးကြောက်သွားပြီတက္ကရာဒိဋ္ဌိရှိသေးရဲ့နော်မရှိတော့ဘူးဘုန်းကြီးတို့ယောဂီများကြောက်သွားပြီအမြင်မှားမှုတွေလုံးဝမရှိတော့ဘူးဘာကြောင့်လဲအမှန်မြင်သွားလို့အမှန်မြင်သွားတော့အမြင်မှားတာတွေရှိသေးရဲ့လားမရှိတော့ဘူးအမှန်မြင်တာနဲ့အမှားမြင်တာတွေအားလုံးလုံးဝကြောက်သွားတယ်ဒါကြောင့်မို့အဲ့လိုကြောက်သွားသည့်သဘာဝလက္ခဏာလေးထင်အောင်ပထမကြိုးစားရမယ်အဲ့ဒီရဲ့ကြော်ပြီးတော့ဘုန်းကြီးတို့မပြောနဲ့ ဒါကိုမြင်အောင်ပထမကြည့်အဲ့ဒီသဘာဝလက္ခဏာရှင်းပြီဆိုမှသင်္ကတလက္ခဏာနောက်ကဒုတိယအဆင့်ရှင်းလာလိမ့်မယ်သင်္ကတလက္ခဏာရှင်းပြီဆိုမှသာမညလက္ခဏာဆိုတာရှင်းလာလိမ့်မယ်ဘုန်းကြီးတို့ယောဂီများရဲ့အပြောမှန်မှန်ကိုဘုန်းကြီးများကဒီလက္ခဏာ၃ပါးနဲ့စောင့်ကြည့်တာလက္ခဏာဘယ်နှပါးနဲ့စောင့်ကြည့်တာလဲဒါကမ္မထမ်းဆရာကျွမ်းကျင်တဲ့ကမ္မထမ်းဆရာများဒီလက္ခဏာ၃ပါးနဲ့စောင့်ကြည့်တာယောဂီတို့ပြောတဲ့စကားကြီးသာဘုန်းကြီးတို့ ပြောတိုင်းယုံရရင်ဒုက္ခရောက်ကုန်မှာပေါ့တရားတွေတစ်ခါတည်းရမ်းချကုန်မှာပေါ့အကုန်လုံးကဒီမှာဒါနဲ့မှန်မှန်ဆိုတာဘုန်းကြီးတို့ရွှေကိုစစ်မစစ်မှတ်ကြောင်းမတင်ရဘူးလားအေးတခြားပစ္စည်းတွေလည်းမှန်မှန်သူ့ရဲ့မှတ်ကြောင်းတင်စရာတွေမရှိဘူးလားမှန်ကန်တာနဲ့တိုက်ကြည့်ရအခုလည်းဘုန်းကြီးတို့မြတ်စွာဘုရားဟောထားတဲ့ဒီလက္ခဏာရေးတွေနဲ့ယောဂီတို့ပြောတာတွေနဲ့မှန်မှန်ကိုက်မကိုက် ဘုန်းကြီးတို့စံကိုင်းမတက်ကြီးမှာတိုက်ကြည့်ဖို့တိုက်ဆိုင်ပြီးတော့ကြည့်စရာမရှိဘူးလားဟောဒီလက္ခဏာ၃ပါးနဲ့ဘုန်းကြီးတို့စောင့်ကြည့်တာဘာ၃ပါးနဲ့စောင့်ကြည့်တာကဲအဲ့ဒါလေးကိုပဲဘုန်းကြီးပြောမယ်ဉာဏ်စင်နာပြီးသားပုဂ္ဂိုလ်ကြီးကိုယ့်အကူဉာဏ်စင်တော့နာပြီးသွားပြီဒီလက္ခဏာ၃ပါးဖြစ်မှဖြစ်သလားတိုက်ကြည့်ဖို့ကိုယ့်အကူကြည့်ဖို့ပထမသဘာဝလက္ခဏာရှင်းတယ်ဒုတိယဖြစ်တည်တဲ့အစလေဆုံး သုံးပါးသလုံးထင်တယ်တတ္တရာအလဲပေါင်းကြောက်ဖြစ်ပြဒါပဲထင်တယ်အဲ့ဒါကိုကိုယ့်အကူတက်ကြည့်မကြိုက်သေးရင်ငါဘာမှမမှန်သေးဘူးဆရာတော်ကငါတို့ကိုတနာတာနဲ့မျက်နှငယ်လေးနဲ့တခါလေတရားလျှောက်ရှင်ကြတော့ငိုပြရတာနဲ့မျက်ရည်ထွက်ပြရတာနဲ့ဒါနဲ့ဉာဏ်စဉ်လေးထည့်ပြီးတော့ကိုယ့်အကူဉာဏ်စဉ်ပြည့်စုံပြီလို့လက်မထောင်မနေနဲ့ကိုယ့်အကူတက်ဆိုင်ကြည့် ယဟန်လောက်နဲ့တိုက်ဆိုင်ကြည့်ဒါအထက်ဉာဏ်လေးကိုမဟုတ်သေးဘူးနော်အောက်ပိုင်းဉာဏ်လေးလောက်ကိုတိုက်ဆိုင်ကြည့်ဒီအောက်ပိုင်းဉာဏ်လေးလောက်ကိုဟာကန့်ညင်မှုရှိတယ်ဆိုရင်လက်မထောင်လို့တောင်ရတယ်အောက်ပိုင်းဉာဏ်လေးလောက်တောင်မဖြစ်သေးရင်အထက်ဉာဏ်ဆိုတာဝေးကြီးတယ်ဒါကြောင့်မို့ခုဘုန်းကြီးတို့ယောဂီများဒီလက္ခဏာကိုပထမနံပါတ်1ဖြစ်တဲ့သဘာဝလက္ခဏာကိုကောင်းကောင်းထင်အောင်ကြိုးစားပါတောင်ပြောမြောက်ပြောရေလျှောက်ပြောပြီးတော့အချိန်မကုန်ပါစေနဲ့ အချိန်နေမကုန်ပါသေးနဲ့ဘုန်းကြီးတို့ယောဂီများရက်တရားတစ်ဖြည်းဖြည်းကုန်းလာပြီခင်ဗျားတို့ကရင်းနဲ့တွေ့တာရင်းနဲ့တွေ့နေကြတာရက်တရားငါဘယ်လောက်ရလားဘာမှဖြစ်သေးဘူးမနေ့ဖန်ကြရင်ဘုန်းကြီးဘာရှောက်ရပါမလဲဒါနဲ့တွေ့အဲ့ဒီဘာရှောက်ရပါမလဲအကြံထုတ်တဲ့ဘုန်းကြီးကြီးဘုန်းကြီးကိုယ်တိုင်တွေ့ဘူးတယ်နော်ဘုန်းကြီးကိုယ်တိုင်တွေ့ဘူးတယ်နော်ဘုန်းကြီးတို့မာစီရိတ်တံမှာကျေးဇူးရှင်မာစီဆရာတော်ဘုရားကြီးထံမှာစာရီအဆောင်ဆောင်ရောက်တယ် ဆရာတော်ဘုရားကြီးကဘုန်းကြီးပြည့်ပြည့်သိလိုက်တဲ့စာဆိုရင်ဘုန်းကြီးကိုဥစဉ်ရောဆိုပြီးပေးဖတ်တယ်ဘုန်းကြီးကိုဖတ်ခိုင်းတယ်အဲ့ဒီပုဂ္ဂိုလ်ကြီးကစာကိုတလတစ်ချိန်လောက်စာထည့်အဲ့ပုဂ္ဂိုလ်ကြီးကဆရာတော်ကြီးဒါနဲ့ဘုန်းကြီးကြီးပါပဲတက်တော်ကြီးဝါတော်ကြီးပါသူဟာတဲ့တရားတွေကျင့်နေတာသင်္ကြန်ကုန်လည်းပဲသင်္ကြန်ပေါင်းဘယ်နှသင်္ကြန်ရှိပါပြီတောင်ပေါင်းလည်းတောင်ပေါင်းဘယ်နှတောင်ရှိပါပြီ လှိုင်ပူတွေထဲမှာလည်းအားထုတ်လိုက်တာဂူပေါင်းဘလောက်ရှိနေပါပြီပေါ့ခုအားထုတ်လာခဲ့တာနှစ်ပေါင်းဘလောက်ရှိပါပြီသူ့ကိုကမ္မထံဆရာအဖြစ်ခန့်ပေးပါကမ္မထာနာသရိယာဖြင့်သူ့ကိုတင်မြှောက်ပေးပါဆရာတော်ကြီးစီကိုတောင်းဆိုတယ်အဲဒီပုဂ္ဂိုလ်ကအဲဒီတောင်းဆိုတိုင်းဘုန်းကြီးကိုစာလေးဆရာတော်ကြီးကဦးဇင်းရောအဲဒီစာဖတ်ကြည့်တယ်ဖတ်ကြည့်တယ်အဲဖတ်ကြည့်ပြီးတော့အချိန်များလာတယ်၄ချိန်၅ချိန်လောက်ရောက်တော့ဆရာတော်ကြီးက အဲ့ဒီစာလေးတွေယူသွားတဲ့ဥတုဇာတစီကိုသွားပြီးပေးလိုက်တဲ့ဘုန်းကြီးတို့ဆရာတော်ဘုရားရဲ့လက်ထောက်လက်အောက်ကဆရာတော်ဥတုဇာတဆိုတာရှိပါအဲ့ဒီမှာဆရာတော်ဥတုဇာတစီပေးလိုက်ဆိုတော့ဘုန်းကြီးဆရာတော်ဥတုဇာတစီသွားပေးရပေးပြီးတဲ့အခါကျတော့မှဆရာတော်ကြီးကအဲ့ဒါဖတ်ခိုင်းပြီးတော့နောက်တည့်ရကျတော့အဲ့ဒီမှာဆရာတော်ဥတုဇာတကိုအဲ့ဒီပုဂ္ဂိုလ်ထံမှာစာပြန်လိုက်တဲ့စာပြန်ရေးလိုက်တဲ့ဒီကိုကြွခဲ့ပါ ဒီရောက်တဲ့အခါမှာအ ਨੇ ဆုံးတလဒီကနီးနဲ့အာထုတ်ပါသူကသူနီးနဲ့သူအာထုတ်တာကိုဒီဟာနီးနဲ့အာထုတ်ပါဆိုပြီးတော့အာထုတ်ခိုင်းပါအဲတော့ဥဒုဇာတပဲအဲ့ဒီပုဂ္ဂိုလ်ကိုအနိကညွှန်ကြားပေးပါဆိုပြီးမာဇီဆရာတော်ဘုရားကြီးကဆရာတော်ဥဒုဇာတကိုလွှဲလွှဲတဲ့အခါကျတော့အဲ့ဒီဆရာတော်ထံကိုစာပို့ရင်စာပို့ပြီးတော့စာပြုတော့အဲ့ဒီပုဂ္ဂိုလ်ကစာရောက်ရောက်ချင်းပဲမကြဘူးရောက်လာတယ်ရောက်လာတော့ဘုန်းကြီးတွေတွားပြီးကြိုးရတယ်ယထာမှာ အဲသွားကြိုပြီးပြန်လာခဲ့တယ်ဘုန်းကြီးကသွားကြိုတဲ့ကောဟာဒီဘုန်းကြီးကဟုတ်မဟုတ်ပလားစိတ်ရောမှန်လားမသိဘူးပုံစံကြီးอ่ะကိုယ့်ဟာကိုယ်ပြင်လာခဲ့တယ်ပြင်လာပြီးတော့ဆရာတော်ဥဒ္ဒဇတစီသွားပြီးပို့တယ်နောက်မာသီဆရာတော်ဘုရားကြီးစီပို့မာသီဆရာတော်ဘုရားကြီးကအဲဒီမှာအရှင်ဘုရားတရားတွေဒီလောက်အားထုတ်တယ်ဆိုတော့တဲ့อืมအင်မတန်ကောင်းပါလေတဲ့မြတ်စွာဘုရားသာသနာမှာနေတယ်ဆိုတာ ဒီတရားတွေဟာသာသနာဝန်ထမ်းတွေရဲ့အလုပ်ပဲတဲ့အရှင်ဘုရားဒီလိုတရားတွေအထုတ်တာကောင်းပါလေတဲ့ကမ္မထာနာစရိယဖြစ်ခြင်းရင်တဲ့အခုတရားညွှန်ကြားလိုက်တဲ့ဆရာတော်ဥဒ္ဒဇာတစီမှာသွားပြီးတော့တရားအထုတ်ပါဆိုပြီးတော့အထုတ်ခိုင်းပါတယ်ဒါနဲ့ဆရာတော်ဥဒ္ဒဇာတကလည်းဘုန်းကြီးတို့ဟိုမှာသံဃာဝါဒဆိုတဲ့အဆောင်မှာထားပါတယ်ဘုန်းကြီးကသံဃာဝါဒမှာနေတာမဟုတ်ပါဘူးနေတာမဟုတ်ပေမဲ့လို့အဲ့ဒီမှာအခန်းတစ်ခန်းယူပြီးတော့ အဲ့ဒီဆရာတော်ကိုဘုန်းကြီးအနည်းကစောင့်ရှောက်ရပါအနည်းကစောင့်ရှောက်ပြီးတော့တရားနာစရာမလိုပါဘူးတဲ့ဆရာတော်ကြီးကဆရာတော်ဥဒ္ဒတာပြောတယ်ရှင်တရားနာခြင်းနဲ့စိတ်ဆန္ဒရှိရင်လာနာဖို့တဲ့ဒီမှာနေ့စဉ်နှစ်နာရီဆိုရင်တရားပွဲရှိတယ်တဲ့ဒါပေမဲ့နာကျင်တဲ့စိတ်ဆန္ဒမရှိရင်လည်းရှင်ပြကိုတရားကိုအားထုတ်ပါတဲ့တရားပွဲပြီးပြီဆိုတဲ့အခါကျတော့၃နာရီခွဲအဲ့ဒီချိန်ကျတော့တရားလျှောက်ပါတဲ့လာပြီးရှင်ပြတဏိတာအားထုတ်ထားတာတွေလာပြီးတပည့်တော်ကြီးကိုတရားလျှောက်ထားပါ အဲ့ဒါနဲ့ဘုန်းကြီးကအချိန်တန်ရင်အဲ့ဒီဆရာတော်ကိုပြင်ရတယ်သွန်စားသွားဖို့သွန်စားပြန်ဖို့ဒါတွေဘုန်းကြီးကပဲစီစဉ်ဆောင်ရွက်ပေးရနောက်တနေ့တရားမနာဘူးပေါ့လေသူကယောဂီတွေအားလုံးတန်ဃာတွေရောအကုန်လုံးပုံသွားပြီတရားနားနေပြီဆိုရင်ဟောတရားဟောတဲ့အတန်ကြားပြီဆိုတာနဲ့တကားပေါက်ဖွင့်လာတယ်အဲဒီကြမ်းမှာတကားပေါက်ဖွင့်တယ်တကားပေါက်ဖွင့်ညပဲဖြစ်ဖြစ်နေ့ပဲဖြစ်ဖြစ်မိဘတော်မှမပြေဘူးမိဖွင့်တာအဲဒါနဲ့တကားပေါက်ဖွင့်ပြီးထွက်လာတယ် အပုပ်သင်္ကန်းလည်းမပါဘူးအောက်ကတင်းတိုင်ကလည်းပဲဒူးရောက်တယ်ဘုန်းကြီးကဟိုးတစ်ဖက်အခန်းကနေဘုန်းကြီးကမှန်ကနေကြည့်နေရတယ်ကိုယ်ကစောင့်ရှောက်ရတဲ့ပုဂ္ဂိုလ်ဆိုတော့ကြည့်နေရတယ်မှန်မှန်နေရနေကြည့်ကြည့်နေပြီးတော့အဲ့ဒီမှာသူတခါနဲ့အဲ့ဒီဈဉ္ညာလန်တလန်းလုံးရှိတဲ့မိခလုတ်တွေအကုန်ဖွင့်လာပဲနေ့လေကြီးဘုန်းကြီးကအတွင်းကနေပဲကြည့်နေရတယ်မိခလုတ်တွေဖွင့်အဲ့ဒီမှာတခါလဲလမ်းလျှောက်တာလေတကယ်ကိုခြေလမ်းချင်းကြီးနဲ့ရှောက်နေတာ ခြေလမ်းကျိန်းနဲ့အပေါ်သင်္ကန်းနဲ့မပါဘူးအောက်ကတင်မိုက်ကလည်းဒူးထဒူးရောက်အဲ့ဒါနဲ့ရှောက်ရှောက်ပြီးလို့နှကောင်သုံးကောင်လောက်ပြီးပြီဆိုတော့သတ်စင်ကန်းနဲ့ဝင်တယ်အတုံနဲ့လည်းမထွက်လာအတုံနဲ့မထွက်လာတဲ့အခါကျဘုန်းကြီးကဟိုတစ်ဖက်ကရေချိုးကန်းကနေကပ်ပြီးတော့ရေချိုးကန်းပဲသွားပြီးနားထောင်တယ်ရေချိုးကန်းဘက်ကဒီကိုကြာလာကြီးလားဒီထဲတော့မထွက်ဘူးအဲ့ဒီမှာဘယ်ထွက်မလဲသူကအဲ့ဒီထဲမှာအကြံထုတ်ပြီးတော့ထွက်စမ်းအကြံနေ ဒုနေကြကမ္မထံဘုန်းကြီးကငါသွားလျှောက်ရမှာဘာတွေလျှောက်ရမလဲထွက်စမ်းဟာအကြံနေတယ်ကဲသန့်စင်ကန်းနဲ့သူကထွက်စမ်းဟာအကြံနေဆိုတာစိတ်နဲ့တည်းမဟုတ်ဘူးပါးစပ်ကပါအတန်ထွက်ပြီးပြောတာဘုန်းကြီးဒီဘက်ကကြားနေရတဲ့အခါကျတော့ရည်ကျင်တာလေရည်ကျင်တော့မနေနိုင်တော့ဘူးဆက်ပြီးတော့အဲ့ဒီကန်းနဲ့မနေနိုင်တော့ဘုန်းကြီးထွက်ပြေးရပြင်မဲ့ထွက်ပြေးရတယ်ထွက်ပြေးပြီးအတန်လေးသွားပြီးကိုရည်ပြီးတော့မှအတန်နေရနောက်ဘုရားလျှောက်ရှင်ကျမ်းမှာသွားပြန်ရတယ် အခုဘုန်းကြီးတို့ယောဂီများတကယ်ကိုကတရားကိုစစ်စစ်မှန်မှန်သိချာရှုမှတ်လို့တဘာဝလက္ခဏာတွေသိချာမြင်နေပြီးသိနေပြီဆိုရင်အကြံထုတ်เสียလူသေးလားတရားလျှောက်ဖို့စဉ်းစားเสียလူသေးလားတရားလျှောက်ရမှာကြောက်เสียလူသေးလားကို့မှာလျှောက်เสียပြောเสียရတယ်အများကြီးရှိတယ်အချိန်ပေါင်းများစွာထိုင်ဣရိယာပုနဲ့ရှုမှတ်တယ်အချိန်ပေါင်းများစွာဈဉ္ဉံဣရိယာပုနဲ့ရှုမှတ်ကြတယ် ရှောက်ကြတယ်အများကြီးပဲဒါကမ္မထဆရာကတော့တားယူအောင်ရှောက်ရှောက်ကြတယ်အများကြီးပဲအေးရှောက်စရာမရှိဘဲနဲ့အဲ့ဒီလိုတောင်ပြောမြောက်ပြောပြောရင်တော့ခုနကတော့ကဘုန်းကြီးရဲ့တပည့်တွေပဲထွက်စားအကျံနေအဲ့ဒါအကျံထုတ်ထုတ်ပြီးတော့မှဘုန်းကြီးစီလာရှေ့လာပြီးထွက်စားအကျံနေနဲ့ကြံထုတ်ပြီးမလာခင်နဲ့ဒါကြောင့်မို့တရားမှန်မှန်ကန်ကန်လေးကိုယ့်ဟာကိုယ်လိုချင်သောရချင်သောတွေအားကြီးရင်အဲ့ဒီအကျံဖန်နဲ့ပါသွားတတ်တယ် စိတ်ရဲ့ငြိမ်အင်မှုရပါမလားဒါကြောင့်မို့အခုဒီမှာဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိတ္တယအတိုင်းဘုန်းကြီးများလည်းပဲဆရာတော်ဘုရားကြီးရဲ့ဥပနိတ္တယကြကြကိုပဲဘုန်းကြီးသင်ကြားပေးနေပါအဲလိုသင်ကြားပေးနေတဲ့အချိန်လေးမှာဆက်ဆက်နာနာလေးပဲအေးအေးဆေးဆေးလေးအားထုတ်ကြည့်ပါသောသောကပြောတယ်ဉာဏ်စင်နာခြင်းနဲ့စိတ်နဲ့မလာပါနဲ့မလုပ်ပါနဲ့ဉာဏ်စင်နာခြင်းနဲ့စိတ်နဲ့တော့ဘုန်းကြီးတို့မလုပ်ပါနဲ့ဉာဏ်စင်နာခြင်းလို့ပါဆိုပြီးဘယ်နည်းရရလဲ ဘုန်းကြီးကိုရက်နဲ့လည်းမပြောပါနဲ့ဘုန်းကြီးကဉာဏ်စင်နာပြီးသားဆိုရင်လည်းဘုန်းကြီးမမေးပါဘူးအဲဒီတော့ကိုယ့်ဟာကိုယ်စင်ရင်းနဲ့ရင်းနဲ့ဒီဆရာတော်ထံမှာဒီဆရာတော်ရဲ့နိကြကြလို့ရအောင်အားထုတ်မယ်ဆိုပြီးတော့အေးအေးဆေးဆေးအားထုတ်ပါအေးအေးဆေးဆေးအားထုတ်ရင်ဒီကထိုင်းတဲ့အတိုင်းရှုမှတ်နေပါထိုင်းတဲ့အတိုင်းရှုမှတ်လို့အာယုံနဲ့မှတ်စိတ်ပစ္စုပန်တဲ့တဲ့လေးမှတ်နိုင်လာပြီဆိုရင် သူ့ဟာသူမှတ်စရာအာယုံကတတ္တမှတ်သိစီလေးကတတ္တနှစ်ခုမကွဲဘူးလားဟေးအဲ့ဒီကြတော့နှစ်ခုကွဲသီးလာမှာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများထိုင်တဲ့အခါမှာထိုင်စဉ်ဆက်ဆက်ထိုင်နေမှတ်၍နှစ်ရယုံနာကွဲသီးရာမှတ်ညာရှင်၍ကြည်ထိုင်နေလို့ရှုမှတ်တဲ့အခါမှာဘုန်းကြီးတို့ယောဂီများဟိုကထိုင်နေတဲ့ယုတ်ကလေးကတတ္တသိနေတာလေးကတတ္တနှစ်ခုကွဲပြီးသေးရဟုတ်တယ်မလား ထိုင်စဉ်ဆက်ဆက်ထိုင်တယ်မှတ်၍နှစ်ရယုံနာကွဲသိရန်မှတ်ဉာဏ်ရှိ၍ကြည့်ဒီလိုမဟုတ်ဘူးကွာဖောင်းနာပိန်နာလေးကိုရှုနေတယ်ဆိုရင်ဖောင်းစဉ်ဆက်ဆက်ဖောင်းတယ်မှတ်၍နှစ်ရယုံနာကွဲသိရန်မှတ်ဉာဏ်ရှိ၍ကြည့်ဖောင်းနာလေးနဲ့မှတ်သိနေတဲ့စိတ်ကလေးနဲ့ဘယ်နှခုလဲနှစ်ခုကွဲသိရမယ်ဖောင်းနာကလည်းငါပဲမှတ်တာလည်းငါပဲမလုပ်နဲ့ဖောင်းနာကယုတ်သိနေတာလေးကပါလဲ စစ်ဆိုကြည့်အောင်များဖောင်းစဉ်ဆက်ဆက်ဖောင်းတယ်မှတ်၍နှရယုတ်နံကွယ်တိယံမညာရှင်၍ကြည်ဖောင်းစဉ်ဆက်ဆက်ဖောင်းတယ်မှတ်၍နှရယုတ်နံ ကွယ်သိယံမှဉဏ်ရှင်၍ကြည်ပိန်စဉ်ထထပိန်တယ်မှတ်၍နယယုတ်နံကွယ်သိယံမှဉဏ်ရှင်၍ကြည်ဟောင်းတဲ့မူရာတိမှုဟံ ဝေကညံနှင့်သည်ပိန်နဲ့မူယာတိမှုဟာဝေကညံနှင့်သည်ဘုရားဖောင်းတဲ့မူယာလေးရဲ့ပိန်တဲ့မူယာလေးရဲ့တိနေမှုလေးရဲ့နှစ်ခုကွဲပြီဖောင်းတာလေးကငါမဟုတ်ဘူးရုပ်ကဖောင်းနေတာပိန်တာလေးကငါမဟုတ်ဘူးရုပ်ကြီးကပိန်နေတာ သိနေတာလေးကလည်းငါမဟုတ်ဘူးစိတ်နံလေးကသိနေတာအဲတော့သူတို့နှစ်ခုကွဲကွဲပြီးတော့သိသွားတယ်သိတာဗာနဲ့သိရမှာလေဉာဏ်နဲ့သိရမှာဉာဏ်နဲ့သိရမှာအဲဒီလိုပေါင်းတာလေးကတတံသိနေတာလေးကတတံပိန်တာလေးကတတံမှတ်သိနေတာလေးကတတံနှစ်ခုကွဲသွားပြီဆိုရင်နာနဲ့ယုံနဲ့ကွဲသည်ဗာနဲ့ဘာကိုကွဲသည်တာလဲဆိုလိုက်နာယုတ်ကွဲမှု နာမရူပပရိစေရညာနာဖြစ်လေ၏နံယုတ်ကွဲမှုနာမရူပပရိစေရညာနာဖြစ်လေ၏နာနဲ့ယုတ်ကိုပိုင်းခြားသိပြီဆိုရင်နာမရူပပရိစေရညာဘာညာလဲ အေးနာနဲ့ရုပ်ကိုကွဲသိတဲ့ညာဘာနဲ့ဘာကိုကွဲသိတာလဲဒီနာနဲ့ရုပ်ကိုကွဲသိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအမှန်သိလားအမှားသိလားအမှန်သိဆိုတော့သမ္မာဒိဋ္ဌိဗာဒိဋ္ဌိလေဒီအတိအမြင်ဘာဖြစ်သွားပြီလဲသင်ကျဲသွားပြီဉာဏ်နဲ့ရုပ်ကိုကွဲသိသွားသင်ကျဲသွားပြီ မိမိတို့တတန်တရာလုံးကသိလာခဲ့တဲ့အတိငါတိယောက်ျားငါယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတာရှိသေးရဲ့လားဆိုလိုက်နံယုတ်ကွဲတိဒိဋ္ဌိဝိသုတ်တိဖြစ်လေ၏နံယုတ်ကွဲတိဒိဋ္ဌိဝိသုတ်တိဖြစ်လေ၏ ဒီနာနဲ့ရုပ်ကွဲသိပြီဆိုရင်ဒိဋ္ဌိဝိတ္တုဒ္ဓိဘာဝိတ္တုဒ္ဓိလဲအတိအမြင်ညင်နွမ်းတာလားစင်ကြယ်တာလားစင်ကြယ်တယ်ဆိုတာအမှန်မြင်လို့လားအမှားမြင်လို့လားအမှန်မြင်ပြီဆိုရင်အမှားဒိဋ္ဌိဘာဖြစ်သွားပြီလဲစင်သွားပြီအမှားဒိဋ္ဌိစင်သွားပြီလုံးဝငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva မဟုတ်ပဲတကယ်ယုံတဲ့နာမည်ရှိပါလားဆိုတာကိုအမှန်တည်းသိသွားအဲဒီသိတဲ့ဉာဏ်လေးပေါ်လာရမှာ ဒီဉာဏ်လေးဟာဘုန်းကြီးတို့ယောဂီများဉာဏ်စဉ်16ပါးထဲမှာဆိုရင်ဒါနံပါတ်1ပထမဦးဆုံးဉာဏ်လေးပဲဒီဉာဏ်လေးကစဒီဉာဏ်လေးဟာသဘာဝလက္ခဏာထင်မှဒီဉာဏ်ပေါ်တာဘာလက္ခဏာထင်ရလဲဒီဒီတိုင်းလေးဘုန်းကြီးတို့ယောဂီများဖောင်းအာယုံပင်အာယုံလေးကိုဒီတိုင်းဆက်ရှုသွားဒီတိုင်းနဲ့ဆက်ရှုသွားလို့ဒီငြိမ်မှုတမာတိတွေအားကောင်းရင်ဉာဏ်ကလည်းပဲဒီတဲ့ဒီတဲ့ပို့ပြီးတော့ အစင်းမြင့်တဲ့ဉာဏ်လေးမရပြီဘူးလားဒီတဲ့ပို့ပြီးတော့ထူးထူးခြားခြားမသိဘူးလားသက္ကတက္ကရှုနေကြည့်ပါ ဖောင်းနာပိန်နာလေးကိုသိချာရှုနေကြည့်ပါအဲဒီဖောင်းနာပိန်နာလေးကို ရှုနေတဲ့အခါမှာမတ်စိတ်ကလည်းဒီပေါ်မှာပဲမြင်နေပြီမတ်စိတ်ကမြင်နေတဲ့အခါကျတော့မှတ်နေရတာဒါပဲလေဖောင်းနာလေးပေါ်လိုက်မှန်လိုက်ပိန်နာလေးပေါ်လိုက်မှန်လိုက်နောက်တစ်ခါဖောင်းအာယုံလေးပေါ်လိုက်မှန်လိုက်ပိန်အာယုံလေးပေါ်လိုက်မှန်လိုက်ဒီလိုမှန်ရင်မှန်ရင်နဲ့ကြတော့မှဩ ဒီဖောင်းတာလေးကမပေါ်ခဲ့ရင်ငါဖောင်းတယ်လို့ရှုမှတ်เสียမလိုပါလားဒီဖောင်းတာလေးပေါ်နေလို့ဖောင်းတာလေးကအကြောင်းပဲဖောင်းတာလေးကဘာလဲမှတ်သိနေတာလေးကအကျိုးဩပိန်တာလေးကအကြောင်းမှတ်သိနေတာလေးကသူ့အကြောင်းနဲ့သူ့အကျိုးအကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့သဘောကိုရောမတွေ့ရဘူးလား အဲ့ဒီမှာတေချာကြည့်နေရင်ဒီခါနဲ့ဩအသက်ရှိနေလို့ဒီမှာစိတ်ကလေးရှိနေလို့ရှူးနေတာဒီစိတ်ကလေးမရှိရင်ရှူရမလားအဲ့ဒီတိုင်းပဲသူ့အကြောင်းနဲ့သူ့အကျိုးသူ့အကြောင်းနဲ့သူ့အကျိုးစိတ်ကလေးကအကြောင်းရှူတာလေးကအကျိုးရှူတာလေးကအကြောင်းဖောင်းတာလေးကအကျိုးဖောင်းတာလေးကအကြောင်းဖောင်းတယ်လို့ရှုတိတာလေးကအကျိုးအဲဒီမှာသူ့အကြောင်းနဲ့သူ့အကျိုးသူ့အကြောင်းနဲ့သူ့အကျိုးအကြောင်းအကျိုးတွေဆက်ဆက်ဖြစ်နေတာကိုတွေ့ရဗမာရီတရားတွေသိအားကောင်းလို့အမတန်ကိုဉာဏ်တွေထင်မြင်လာတဲ့ပုဂ္ဂိုလ်ဆိုရင်မိမိရဲ့ဘဝတောင် ဩငါအတိတ်ကကုသိုလ်ကံတွေပြုခဲ့လို့ဒါဒီဘဝလူဘဝကိုရခဲ့တာပါလားဒီလိုဘဝမျိုးရဒီမိဘနဲ့တွေ့ဒီဆရာသမားနဲ့တွေ့ရတာအတိတ်ကပြုခဲ့တဲ့ကံကုသိုလ်ကံအကြောင်းတရားကြောင့်ယခုလိုတွေ့ဆုံရတဲ့အကျိုးတရားတွေဖြစ်တာပါလားဆိုတာကိုအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့ပဋိစ္စသမုပ္ပါသဘောကိုရောရှင်းရှင်းလင်းလင်းမသိနိုင်ဘူးလားဒီတိုင်းဆက်ပြီးရှုနေလို့ဒီတဲ့အားကောင်းလာတဲ့အခါကျတော့ဒီမတ်စရာအာယုံအကြောင်းတရားလေးကလည်းပေါ်ပြီးပါဖြစ်သွားတာ မှတ်သိနေတဲ့အကျိုးလေးကလည်းပေါ်ပြီးသားဖြစ်သွားတာမြဲတာလားမမြဲတာလားဟောအဲ့ဒီမှာဖြစ်ပြဉာဏ်လေးမပေါ်ဘူးလားဖောင်းတာကြည့်လိုက်လဲပါလေဖြစ်ပြပဲပိန်တာရှုလိုက်ရောမှတ်သိနေတဲ့သိစိတ်လေးကလည်းမြဲတာ၄လားမမြဲတာ၄လားအဲ့ဒါကဘုန်းကြီးတို့ဘုန်းကြီးတွေဟောထားမှစာရဲဖတ်ထားမှသိရမှာလားကိုယ်တိုင်ရှုရင်သိရမှာကိုယ်တိုင်ရှုရင်သိရမှာအဲ့ဒီဒီမှာအဖြစ်ပြဉာဏ်လေး အားကောင်းလာပြီဆိုရင်အနတ္တနုပဒနာဉာဏ်ဤအားကောင်းလာလိမ့်မယ်။ကိုယ်လိုတိုင်းမဖြစ်တဲ့ဉာဏ်ဤအားကောင်းလာလိမ့်မယ်။အဲ့ဒီအနတ္တနုပဒနာဉာဏ်ဤအားပြည့်လာပြီဆိုရင်ကတော့ဝိပဿနာဉာဏ်ညာအဆင့်ဆင့်တည်းပြီးတော့နောက်ဆုံးဖြစ်မှုပြက်မှုတွေပြတ်ဆဲသွားတဲ့အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်ပြီးမျက်မှောက်ပြုတွေ့တည်သွားလိမ့်မယ်။ဘုန်းကြီးတို့မိုးဘုဆရာတော်ကြီးပြောတဲ့အပြောမျိုးနဲ့ပြောရရင်ဖြစ်ပြဲဆုံးသွားလိမ့်။ဘာဆုံးသွားလိမ့် စေဖြစ်မှုပြမှုတွေအားလုံးပြတ်သွားမယ်ရက်သွားမယ်ရှုစရာရောရှုတိစေရောအားလုံးလုံးဝပြတ်သွားမယ်အဲဒီလိုအခြေအနေမျိုးကိုရောက်သွားလိမ့်မယ်အဲဒီလိုဉာဏ်မျိုးတွေရောက်သွားလိမ့်မယ်ခုအဲဒီလိုဉာဏ်မျိုးတွေရောက်သွားတာတွေရောမရှိဘူးလားမြတ်စွာဘုရားသာသနာမှာထိုင်ဣရိယာပုနဲ့ရှုရင်းနဲ့တရားရသွားတဲ့ပုဂ္ဂိုလ်ကြီးနည်းနည်းလေးလားအများကြီးလားအများကြီးတွေကနေပြီးတော့ဘုန်းကြီးတို့ဒီမှာ အတူယူပြီးတော့အားကြရအောင်ပဏိတသာမဏေလေးရဲ့အကြောင်းလေးကိုဘုန်းကြီးပြောချင်ပါတယ်ပဏိတသာမဏေလေးဆိုတာခုနှစ်နှစ်သားအရွယ်သာမဏေငယ်လေးပါခုနှစ်နှစ်သားအရွယ်သာမဏေငယ်လေးပါရှင်သာရိပုတ္တရာမထေရသူမြတ်ကြီးရဲ့တပည့်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဆွမ်းခံကြွတဲ့အခါကျတော့ကိုရင်လေးကလည်းသူလိုက်ရှင်တယ်သူလိုက်ရှင်တယ်ဆိုတော့သင်္ကန်းယုံတတ်ပြီလားဆိုတော့ယုံတတ်ပါပြီသင်္ကန်းလေးသတ်တရရလှုပ်တတ်ပြီပေါ့သင်္ကန်းဝတ်တာလည်း9ရက်ရှိသွားပြီဆိုတော့ အဲ့လိုဆိုတော့သင်္ကန်းလေးကိုယုံတတ်ပြီဆိုတော့ကဲကဲရွေးဆိုရင်လိုက်ခဲ့သို့တော်ရှင်သာရိပုတ္တရာမထေရမြတ်ကြီးကမြတ်စွာဘုရားနဲ့တကွသံဃာတော်အရှင်မြတ်တွေဆုံးခံကြွပြီးတော့နောက်ဆုံးမှရှင်သာရိပုတ္တရာကကြွတယ်တပါးလေးဘာကြောင့်တပါးလေးနောက်ဆုံးကြံနေတာလဲဆိုရင်ကျောင်းရဲ့သေနာတနဝေယဝတ်စာတွေဆောင်ရွက်နေတာဘာတွေဆောင်ရွက်နေတာလဲ ဒီဝေယံဝတ်စတွေဆောင်ရွက်နေကျောင်းထဲမှာတပည့်စီလဲတယ်ကျောင်းဝင်ထဲမှာအမိုက်တရားတွေနဲ့ပြည့်နေရင်ကျောင်းကြီးဟာတတရရမရှိတဲ့အတွက်ကျောင်းဝင်ကြီးဟာဘယ်လိုမှကြည့်လို့ရှုလို့မကောင်းကျောင်းထဲနေတဲ့ပုဂ္ဂိုလ်တွေကဘာမှမလုပ်ဘဲနဲ့စာပြီးအိတ်အိတ်ပြီးစားနေတဲ့ပုဂ္ဂိုလ်တွေဖြစ်နေအဲဒီလိုအကဲ့ရဲ့ခံရမှာဆိုလို့ရှင်သာရိပုတ္တရာမထေရမြတ်ကြီးကသွမ်းခံကြွနေတဲ့အချိန်လေးမှာ မြတ်စွာဘုရားနည်းတကွသံဃာတော်တွေဆွမ်းခံကြွတဲ့အချိန်လေးမှာတပြည့်စီလေးတပြည့်စီလေးပြီးတော့တောက်ရည်အိုးတွေရေဖြည့်တယ်တောက်ရည်အိုးတွေဆေးကြောရေဖြည့်တောက်ရည်ခွက်တွေဆေးအားလုံးပြီးပြီဆိုတဲ့အခါကလည်းကြတော့မှတန့်စင်ခံနဲ့သွားပြီးတော့တန့်တဲ့ရေအိုးတွေဖြည့်ပေးတယ်အဲဒီလိုမြတ်စွာဘုရားရဲ့လက်ရတော်ရန်ဖြစ်တဲ့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာ သံဃဝေယဝတ္တရီကိုယ်တိုင်လုပ်သလားမလုပ်ဘူးလားသံဃဝေယဝတ္တဘုန်းကြီးတို့သာသနာတော်မှာမြန်မာနိုင်ငံမှာထင်ရှားခဲ့တဲ့လေဒီဆရာတော်ဘုရားကြီးဆိုတာရှိခဲ့တယ်။ဒါနဲ့ဆိုဘုရားလက်ထက်ကစင်တာတိပုတ္တရာမထေရကြီးဆိုတာသာသနာထိတ်ခေါင်တယ်မထေရကြီးပဲ။လက်ရတော်ရာမထေရကြီး။အမျိုးအချင်းလည်းပဲအင်မတန်မြင့်မြတ်တဲ့အမျိုးကရောက်သာသနာတော်ဝင်ရောက်လာတဲ့ပုဂ္ဂိုလ်ပဲ။ ဒါပေမဲ့သံဃဝေယဝတ်စာကြီးသူကိုယ်တိုင်ဆောင်ရွက်တယ်။နောက်ပြီးတော့ကုဋီထဲမှာရှိတဲ့ကနုဒန်တွေကုဋီရေတွေအားလုံးသူကိုယ်တိုင်ဖြစ်။တချို့ကအဲ့ဒါလေးလုပ်ရတာကိုအောက်တန်းကျတယ်လို့ထင်နေကြတယ်။အခုလုပ်နေတာမြတ်စွာဘုရားသာသနာမှာအထက်တန်းကျဆုံးဖြစ်တဲ့ပုဂ္ဂိုလ်လုပ်နေတာနော်။ဒါလေးတွေသတိထားကြည့်ဖို့သတိထားဆင်ခြင်ကြည့်ဖို့လိုအပ်ပါတယ်။ဘုန်းကြီးတို့အခုမြန်မာနိုင်ငံရဲ့သာသနာမှာလည်းပဲလေဒီဆရာတော်ဘုရားကြီးဆိုတာသာသနာမှာမထင်ရှားဘူးလား။ အေးလေဒီဆယ်တော်ကြီးကသာသနာမှာထင်ရှားတဲ့မြန်မာနိုင်ငံမှာပထမဦးဆုံးဧကမပါဏိတဘွဲစိတ်ရတဲ့ပုဂ္ဂိုလ်ကြီးအနောက်နိုင်ငံသားတွေကနေပြီးတော့ဒီလစ်ဆိုတဲ့ဘွယ်ကြီးကိုပေးပေးရတဲ့ပုဂ္ဂိုလ်ကြီးဒါပထမဦးဆုံးရရှိတဲ့ဆရာတော်ကြီးအဲ့ဒီဆရာတော်ကြီးဟာသံဃာတော်ကြီးညညအားလုံးကျင်းဆက်သွားပြီဆိုတဲ့အချိန်ကျတော့ကျောင်းဝင်းကြီးတကွင်းလုံးတစ်ပြည့်ကြီးလဲတယ် လေရီတိုက်ရေးတိုက်လုံးကိုတကယ်စီးနေတယ်။တောက်ရီအိုးရီအားလုံးရေဖြစ်တောက်ရီအိုးရီဆေးကြောရေဖြစ်တောက်ရီဘွက်တွေဆေးပြီးပြီဆိုတဲ့အခါကျတော့မှတကယ်စီးတွေပါလေလှည့်ပြီးပြီဆိုမှအဲ့ဒီကုရီမှာသွားပြီးတော့ကနုရန်နေဒါအခုဘုန်းကြီးတို့ရှင်းကြတဲ့ပုံကိုယ်တွေအခုအသက်အရွယ်ကြီးတဲ့ပုံကိုယ်တွေဆိုတာဘုန်းကြီးကျောင်းကြီးရဲ့အကြောင်းသိဖို့မှပါရှင်းတော့ကဒီလိုတန်းစင်ကနေမဟုတ်ပါဘူးဟိုမှာကနုရန်နေနဲ့သုံးရတယ်ကုရီအိမ်တွေပါ အဲဒီတော့ကလုဒန်တွေတခါလဲညဆိုရင်သွားဆေးအဲဒီမှာကုရီထဲမှာရှိတဲ့ရေတွေတန်းတဲ့ရေတွေသွားပြီးတော့ရေဆေးပေးအဲတော့တန်ဃာတော်ကြီးကမနဲ့လင်းတဲ့အခါကျကျောင်းဝင်းကြည့်လိုက်ရင်ဟာကျောင်းဝင်းကြီးနဲ့ပြောင်းရှင်လို့အဲဒီမှာကျောင်းထဲမှာရှိတဲ့အဲဒီမှာသစ်ပင်ကြီးရှိတယ်အဲဒီသစ်ပင်ကြီးမှာရှိတဲ့ရုပ်ကစိုးကြီးအေးငါတို့ကျောင်းထဲမှာရုပ်စိုးကြီးရတခါလဲအကုန်လုတ်ပေးတာငါတို့လုတ်တယ်လုတ်ပေးတာကြီးကျောင်းဝင်းကြီးနဲ့တပည့်ကြီးနဲ့ပြည်တယ်တောက်ရီဝီလည်းဖြစ်ပြီးတယ်ကနုဒန်ကြီးလည်းဖြစ်ပြီးတယ်ကြီးတန်းတဲ့ရီဝီလည်းဖြစ်ပြီးတယ် သူတို့ထင်နေတာကဘယ်သူလို့ထင်နေတယ်ရုပ်ကစိုးနဲ့ကြီးကလာလုတ်ပြီးနေတယ်လို့ထင်တာတကယ်တမ်းလုတ်နေတာကဘယ်သူကလုတ်နေတာလဲလေဒီဆရာတော်ဘုရားကြီးလုတ်နေတာတနေ့မှဦးသိန်းလေးတစ်ပါးကဝမ်းပြက်ဝမ်းလျှောအဲ့ဒီဝမ်းပြက်ဝမ်းလျှောရဲ့ကညအဲ့ဒီမှာကုရီသွားကြောက်ကြောက်နေပေါ်ကြဘုန်းကြီးတို့ရှေးခေတ်ကကုရီတွေကကျောင်းရဲ့အဝေးကြီးမှာထားတာနေတဲ့ကျောင်းကြီးနဲ့အဝေးကြီးထားတာ အဲဒီမှာကြောက်ပေမဲ့လို့မရအောင်ကိုယ့်ရဲ့ကျမ်းမာရေးရဆိုတော့သွားအဲဒီမှာကုရိတက်နေစဉ်အချိန်ခါကာလမှာကနုရံနေဆေးတဲ့ဘက်ကတကြွန်းကြွန်းနဲ့မြည်နေတာတကြွန်းကြွန်းမြည်တော့ဦးစင်းလေးကကြောက်တာပေါ့ကြောက်တာကိုဘက်ကတော့တစီတော့6ပြီကုရိကျန်နဲ့တစီတော့6ပြီတကြွန်းကြွန်းနဲ့အဲဒီမှာမြည်နေတော့ကြောက်တာဟိုကကနုဒန်ကြီးကိုဆရာတော်ကြီးကလက်ဖွားနဲ့ပွတ်တတ်နေတာတခါနဲ့ကနုဒန်ကြီးကနုဒန်ကြီးဘုံဘုံဘုံဘုံဘုံနဲ့ပွတ်တယ် အကုန်လုံးရေနဲ့ပုတ်ဆင်းနေတာအဲ့လိုပုတ်ဆင်းနေတာကိုဦးလေးလေးကမသိတော့ကနုဒံဆေးတဲ့ခြံလေးကတော့ပစီကတော့6ကုန်ပြီဆိုပြီးကြောက်ကြောက်ကြောက်နဲ့အတင်းမဲတခါနဲ့သူလည်းပြင်းမဲ့ထွက်ဒါပေမဲ့စိတ်ကမပြေးနိုင်တော့ဟိုဘက်ကအတန်ကြီးရဲ့ဆက်ကြားနေတဲ့ကသူ့စိတ်ကဆက်မသွားခြင်းတော့ကြည့်ခြင်းနဲ့စိတ်ဖြစ်လာတယ်ဘာပဲဖြစ်ဖြစ်ငါတစ်စီမှမြင်ဘူးမြင်ဘူးငါတော့တော့ချောင်းချိုးတစ်စီကိုမြင်ဘူးရှင်တော့ အဲ့ဒီမှာဦးဇင်းလေးကတသိမမြင်ဘူးမြင်ဘူးငါတော့သွားချောင်းကြည့်ဦးမယ်ဆိုသွားချောင်းကြည့်တော့မှဆရာတော်ကြီးဖြစ်နေတာကဲလေဒီဆရာတော်ဘုရားကြီးကိုယ်တိုင်ကနုဒန်ကြီးအညစ်အကြေးတွေကိုအကုန်ကိုယ်တိုင်လက်ပွားနဲ့ပုတ်တိုက်ပြီးဆေးကြောပေးနေတာအဲ့ဒီလိုတန်တနာရဲ့ဝေယဝဆတွေတန်ခဝေယဝဆတွေကိုဆရာတော်ကြီးတွေကဒီလိုပညာရှိသူတော်ကောင်းကြီးတွေကကိုယ်တိုင်လုပ်ကြတယ်အဲ့တော့အခုဒီမှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးကအဲ့ဒီလုပ်ငန်းတွေလုပ်နေတဲ့အတွက်သွန်ကံစောဒလာနောက်ကြတယ် အဲဒီနောက်ကျပြီးတော့မှသင်္ကန်းကြီးပြင်ဆင်ယုံပြီးတော့ဆုံးခံထွက်တော့မယ်ဆိုတော့ကိုရင်လေးကလိုက်ချင်နေဆိုတော့ပုံနောက်ကျပြန်ရောကိုရင်လေးစောင်းပါပြန်ရောအဲဒီမှာကိုရင်လေးစောင်းပြီးတော့ဒီကနေ့လေချမ်းလန်းကဖြန့်လန်းကနေကြွတယ်လမ်းယောကမကြွဘဲနဲ့ဖြန့်လန်းကနေကြွအဲလိုဖြန့်လန်းကနေကြွတဲ့အခါကလည်းကြတော့ကိုရင်လေးကလည်းဒီကနေ့ဟိုစကားကလည်းခုနှစ်နှစ်သားအရွယ်ဆိုတော့ဗျာပြောရရင်တော့ဟိုကျုံနှန်းနေတဲ့ကိုရင်ဇဝနလိုပဲဖြစ်မှာပါစကားအများကြီး သူမေးတာဖြေနေရတာနဲ့ကိုနားကိုညှိလို့အဲဒီမှာဟိုကကိုရင်ကလည်းခုနှစ်နှစ်သားဆိုတော့အမင်းများကထူမှာပေါ့အဲဒီမှာလမ်းမှာတခင်းဆိုင်နေတဲ့ပုဂ္ဂိုလ်တွေကသူတို့တခင်းနဲ့ရေမြောင်းလေးတွေပေါက်ပြီးရေတွေတွဲနေတာအဲဒါကိုတွေ့တာအခါကျတော့ဆရာတော်ဒါပါလောက်တာတော့မေးရောဟောမေးတော့ဖြေရတော့အဲကွာတခင်းဆိုင်တဲ့ပုဂ္ဂိုလ်တွေကရေတန်းနေကြတာဟင်းဘယ်နာတော့ ဒီဘက်ကတစ်ပင်နေရှိတဲ့ဘက်ကိုဒီလိုဝါလောက်ရတာဟုတ်တယ်လေဟိုမှာရေရှိတယ်အဲ့ဒီရေရှိတဲ့ဘက်ကမြောင်းလေးဖောက်ရတယ်မြောင်းလေးဖောက်ပြီးတော့တစ်ပင်လေးရဲ့သခင်လေးနဲ့ချလိုက်ရင်အဲ့ဒီတစ်ပင်လေးကိုရေကရောက်သွားတာပေါ့ဟောလူကျင်တဲ့နေရာကိုဒီလိုယူလို့ရသလားရတာပေါ့အဲ့ဒီရေတွေကတက်မဲ့တွေလားတက်ရှိတွေလားတက်မဲ့အရာဝတ္ထုတွေလို့ပြောလိုက်တာဩတက်မဲ့အရာဝတ္ထုတွေတောင်မှရှိတယ်ကိုလူကျင်လူကျင်တဲ့နေရာကိုပို့လို့ရတယ် ငါစိတ်လေးကိုငါဘာလို့ထားခြင်းတဲ့နေရာထားလို့မရရမှာလဲသူချက်ချင်းတို့ဟာသူတတိယတာနော်တရားနဲ့စပ်ပြီးနှလုံးသွင်းတာအခုဘုန်းကြီးတို့ယောဂီများတခါကိုယ်စိတ်လေးကိုတော့တခါချိန်မဲ့မကြံအောင်ဉာဏ်ရှင်တော့လူကျင်လိုက်တာလွန်မယ်ကိုယ်စိတ်လေးကိုတော့တည်ငြိမ်မှုတမာရီရအောင်လုပ်ဖို့မပြလုပ်ဖို့မရအောင်စိတ်လည်းတည်ငြိမ်မှုမရသေးဘူးစိတ်တွေကကြောင်းဆန်လို့ရှိသေးတယ်တချို့ယောဂီကမရှင်းမကြောက်မေးသေးတယ်တပည့်တော်ဘယ်နှဉဏ်လောက်ရပြီလဲတဲ့ တော်တော်ခက်တဲ့ပုဂ္ဂိုလ်ကြီးတော်တော်ဟုတ်ခက်တာစိတ်ကတည်ငြိမ်မှုမရှိသေးဘူးမျက်လုံးကလည်းကြီးကမျက်လုံးလိုပဲဟိုကြည့်ဒီကြည့်နေလက်ကလည်းမငြိမ်ခြေကကိုယ်ကလည်းမငြိမ်နဲ့အဲ့ဒါကိုသူကဘယ်နှညာလောက်ရပြီလဲဆိုတာရှိသေးတယ်အခုအဲ့ရကွင်လေးကအဲ့လိုမင်းလာတဲ့အခါကျတော့မှမထေကြီးကပြောတဲ့အခါကွင်လေးကဟောတက်မဲ့အရာဝတ္ထုတွေတောင်ကြည်တမ်းလူချင်းလူချင်းတဲ့နေရာရောက်အောင်ရတယ် ပို့လို့ရသေးတယ်ငါစိတ်လေးကိုငါထားခြင်းတဲ့နေရာဘာလို့ထားလို့မရရမှာလဲသူတရားအထုတ်နေတဲ့ကိုရင်လေဒါကြောင့်မို့တရားမှတ်တဲ့ကစိတ်တွေကထွက်တာအဲ့ထွက်လို့ဒီစိတ်လေးကိုကိုထားခြင်းတဲ့နေရာရအောင်ထားမယ်ဒီလိုစိတ်ထဲမှာဆုံးဖြတ်တယ်နောက်ရှေ့ဆက်သွားတဲ့အခါကျတော့လေသမားတွေတွေ့တယ်လေသမားတွေကမြားဇန်တွေလုတ်တယ်လေကိုင်းတွေလုတ်တယ်မြားဇန်တွေဆိုတာကဘုန်းကြီးတို့ဝါးကိုလုတ်တဲ့အတွက်ကြောင့်မို့ဝါးလေးတွေကကောက်ကောက်နေရင်အဲ့ဒါလေးကိုဒီမှာမီးဘူးလေးပေးပြီးတော့တခါဖြောင်းအောင်လက်ကလေးနဲ့နှိမ့်နှိမ့်ပြီးဖြောင်းအောင်ဒါဘာလို့ကြတာလဲမေးတယ်မေးတယ်တော့လေ ရှင်သာရိပုတ္တရာကဖြေပြဟေးဟောရမြားဆန်ခေါ်တယ်ဟေးဒါလေးတွေကောက်နေလို့ဒီမှာအပူပေးပြီးဖြောင်းရတယ်ဒါကမြားခိုင်းခေါ်တယ်ဒီခိုင်းဆိုတာကဖြောင်းနေတယ်ဖြောင်းနေတဲ့အတွက်အပူလေးပေးပြီးကောက်ရတယ်ဟောဒါတက်ရှိလားတက်မဲ့လားတက်မဲ့အရာဝတ္ထုတွေဆိုတော့ကြည်စံတက်မဲ့အရာဝတ္ထုတွေတောင်လိုသလိုပုံစံချလို့ရတယ်ဘာကြောင့်ငါစိတ်ကြီးကိုငါပုံစံတွင်းလို့မရရမှာလဲအဲ့ဒီမှာကိုယ်စိတ်ကြီးကိုငါရအောင်လုပ်နေဆိုပြီးတော့အဲ့ဒီလိုနဲ့တခါနဲ့ရှေ့ကိုတနေရာဆက်သွားတော့ ဟိုလှဲပိန်သမားတွေသိရွေသမားတွေတွေ့ကြတော့သိရွေသမားတွေကပုံစံမျိုးမျိုးလုပ်နေကြတာတွေ့ရတာဒီမှာလည်းပဲဒီလိုဖြည့်တတ်လိုက်တဲ့ခါကျတော့အဲ့ဒီမှာကိုရင်လေးကဆရာတော်ဘုရားတပည့်တော်ဆုံးခံမလိုက်ချင်တော့ဘူးတဲ့။ဘာမလိုက်ချင်တာလဲ။သို့တော့လိုက်ချင်တာလည်းဘသူလဲ။သူပဲအခုမလိုက်ချင်တာ။သူပဲ။သို့တော့လိုက်ချင်တယ်အခုမလိုက်ချင်ကြဘူးတဲ့ ကဲမလိုက်ရှင်ဘာလို့ရှင်လဲကြောင်းပြန်မယ်သူတရားအထုတ်ရှင်လေကဲကဲကဲပြန်တော့ပြန်တော့ပြန်လွတ်လိုက်ပြန်လွတ်လိုက်တဲ့အခါကြောင်းရောက်တဲ့အခါကျတော့သူတပားနဲ့တပိတ်လေးချရှောင်းလေးလေးဘာလေးလေးဆီချိုးပြီးတော့သူ့ရဲ့သင်္ကန်းကြောင်းလေးထဲမှာထိုင်ပြီးတော့တရားကိုဆက်ဆက်နန်းနန်းဒီစိတ်ကလေးကိုကိုထားလို့တဲ့နေရာရောက်အောင်ထားတယ်။နာသီးပြထားတဲ့ပုဂ္ဂိုလ်ကနာသီးပြနေရာကိုရောက်အောင်ထားတယ်။ဝမ်းပိုက်ထားတဲ့ပုဂ္ဂိုလ်ကဝမ်းပိုက်နေရာကိုရောက်အောင်ထား။ရင်ကြိုက်ထားတဲ့ပုဂ္ဂိုလ်ကရင်ကြိုက်ကိုရောက်အောင်ထား။ ငယ်ရိတ်ထားတဲ့ပုဂ္ဂိုလ်ကငယ်ရိတ်ကိုရအောင်ထားအခုလည်းပဲဒီမှာကွင်လေးဟာသူရှုမှတ်တဲ့အာယုံစီကိုဒီစိတ်လေးရအောင်ထားပြီးတော့အားထုတ်တာဒီမှာတက်မဲ့အရာဝတ္ထုတွေတောင်မှလိုတဲ့နေရာလိုသလိုထားလို့ရရင်ငါစိတ်လေးကိုဘာလို့ငါထားလို့မရရမှလဲဆိုပြီးတော့ဒီခါရင်အားစိုက်ပြီးကြိုးစားပြီးအားထုတ်တာအဲဒီသူအားထုတ်နေတဲ့အချိန်မှာပါရမီရှင်လေးဖြစ်ပြန်တော့လည်းပဲတရားမင်းကိုယ်တိုင်လာစောင့်ရှောက်ရတယ်ဘသူလာစောင့်ရှောက်တယ်တရားမင်းကိုယ်တိုင်လာစောင့်ရှောက်ရတယ် အတန်နေဆူညံတဲ့အတန်နေမကြားအောင်မို့ဆူညံတဲ့အတန်နေမကြားအောင်မို့အခုအကြောင်းဆိုတာကြီးကိုလန့်သွားရင်ရှင်ဒီအတန်မျိုးကိုမကြားရင်ပိုကောင်းတယ်အဲဒီမှာဆူညံတဲ့အတန်တွေကိုမကြားရအောင်မို့တရားမင်းကိုယ်ရင်လာအတန်ကြားရင်အတန်ဆူရင်တမာရီပြက်သလားမပြက်ဘူးလားသမာဓိထူထောင်တဲ့ပုဂ္ဂိုလ်ဟာအတန်ဆူညာရမှလားသိသိရမှလားအေး တိတ်ဆိတ်တဲ့နေရာမှာအားထုတ်ရင်တမာတိပို့ပြီးတော့မြန်မြန်မရဘူးလားဒါကြောင့်ရှေးသူတော်ကောင်းတွေကမြို့အရရွေးသလားတောအရရွေးသလားဒီတောအရကိုရွေးပြီးအားထုတ်ကြဒါကြောင့်မို့အဲဒီမှာစိတ်ငြိမ်တဲ့နေရာဖြစ်အောင်မို့တရားမင်းကိုယ်တိုင်ဆောင်နေငှက်တွေမလာရဘူးငှက်တွေရှင်ညာမှာဆိုလို့ငှက်တန်နေကြောင့်ဒီမှာအနှောက်အယှက်ဖြစ်မှာဆိုလို့နောက်ဆုံးပြောလိုက်မယ်လေလေတောင်းနဲ့တောင်မှလေမတိုက်နဲ့လေတိုက်ရင်သိရွက်တွေတခါသိရွက်ချင်းရိုက်ပြီးတော့အတန်ကြီးဆူမှာဆိုလို့ အဲ့လောက်ကြည့်အောင်တရားမင်းကစောင့်ရှောက်ပြီးတော့တရားအားထုတ်တာကိုယ်ရင်လေးထိုင်ပြီးတော့ရှုမှတ်တာအာယုံမစိတ်လေးအခုယောဂီတို့ကိုရှုမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်လေးပြစ္ဆုတ်ပန်တဲ့တဲ့လေးကြာနေပြီစိတ်လေးကထားတဲ့နေရာမှာနေပြီအဲ့လိုနေလာတဲ့အခါကျတော့စိတ်တည်ငြိမ်မှုတမာရီမရဘူးလားတမာရီရပြီဆိုရင်မြတ်စွာဘုရားကတမာဟိတောယတ္ထဘူတံပဇာနာတိတဲ့ရှင်းသားတို့တဲ့တမာတိရပြီဆိုရင်ယတ္ထဘူတဉာဏ်ရလိမ့်မယ်တဲ့ဘာဉာဏ်ရလိမ့်မလဲ အမှန်သိတာလားအမှန်မြင်တာလားဟေးအမှန်မြင်အမှန်သိတဲ့ဉာဏ်ပေါ့အမှန်မြင်အမှန်သိတဲ့ဉာဏ်ယထာဘုဒ္ဓဉာဏ်ကြအခုယောဂီပုဂ္ဂိုလ်များလည်းစိတ်ကြည်ငြိမ်မှုတမာရီလေးရပြီဆိုရင်ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်တိုင်းမသိဘူးလားအဖြစ်ကိုအဖြစ်တိုင်းအပြက်ကိုအပြက်တိုင်းအမှန်တိုင်းမသိရဘူးလားခုအဲ့ဒီတာမဏိလေးဟာပဏိတတာမဏိလေးဟာဒီတိုင်းနဲ့ရုပ်တိုင်းရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအဖြစ်ကိုအဖြစ်တိုင်းအပြက်ကိုအပြက်တိုင်း မြင်ပြီးတော့ဝိပဿနာဉာဏ်နဲ့အစစ်စစ်တက်သွားလိုက်တာသောတာပတ္တိမညာပူညာဆက်ရောက်သောတာပန်ဖြစ်အဲဒီကနေဆက်လက်ပြီးရှုသဂရဂံမိမညာပူညာဆက်ရောက်သဂရဂံဖြစ်ဆက်လက်ရှုအနာဂံမိမညာပူညာဆက်ရောက်အနာဂံဖြစ်အဲဒီအချိန်မှာပဲရှင်သာရိပုတ္တရာမထေရမြတ်ဆုံးခံကြွဆုံးခံပြန်လာတဲ့အခါကျတော့ရှင်သာရိပုတ္တရာရောက်ရင်ဆရာသမားကြွလာရင်တပည့်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့ဝတ္တရားတွေမရှိဘူးလားလာမှုပါတယ်လေ ကြိုစီဆရာသမားလာရင်တပြည့်ဖြစ်တဲ့ပုဂ္ဂိုလ်ကကြိုဆိုရတယ်စီကြိုပြီးတော့နေရာတိုင်ရင်ဒါမှမဟုတ်ခြေထောက်တွေစီကြိုပေးရပန်လာတဲ့ပစ္စည်းကိုယူရတပိတ်ပန်လာရင်တပိတ်ကိုယူရနေရာတကြထားပြီးခြေထောက်ကိုရေးဆေးပေးရအဲဒီလိုဒီမှာတောက်ရည်တွေပါဒီကတ်ရတယ်ဒါဟာတပြည့်ရဲ့ဝတ္တရားခေါ်တယ်အဲဒီမှာတပြည့်ဝတ္တရားဆရာလာနေတာကိုပဲမသိအောင်ဆောင်ပြီးငါတရားမှတ်နေတာပဲဆိုငုတ်တို့ကြီးထိုင်နေရတာမဟုတ်ဘူး ဆရာသမားလာရင်အဲ့ဒီလိုဆရာသမားကိုကိုကဓမိဝတရားနဲ့အညီဆောင်ရွက်ရအဲ့တော့ဆောင်ရွက်ရတာဆိုတော့ရှင်ဘုရားမလာပါနဲ့လို့တရားကရှင်သာရိပုတ္တရာကိုကြားရပါမလားမတားရဘူးရှင်သာရိပုတ္တရာလည်းလာရောပြေးရောတရားမင်းလည်းမတားရဘူးမတားရတော့သူပြန်သွားတော့မြတ်စွာဘုရားကပြလိုက်တယ်ပြလိုက်တော့ကိုရင်လေးမှာအထက်ညာကိုရနိုင်တဲ့ပါရမီတို့ရှိသလားလို့မြတ်စွာဘုရားအရင်ကြည့်လိုက်တယ် ကြည့်လိုက်တော့အထက်ဉာဏ်ကိုရမယ်ဆိုတာသိတယ်သိတဲ့အခါကျတော့မိမိကိုယ်တိုင်စောင့်ရှောက်မှဖြစ်မယ်ဆိုမြတ်စွာဘုရားအဲ့ဒီအချိန်ဆုံးဖုံးပေးပြီးပြီနော်သံဃာတော်တွေဆုံးဆုံးပေးပြီးနေပြီရှင်သာရိပုတ္တရာဆုံးခံပြန်ကြွတာစိုးသလားနောက်ကြသလားညမတန်နောက်ကြထွက်တုံးကလည်းနောက်ကြတယ်အပြန်လည်းနောက်ကြတာအဲဒီမှာပြန်လာတဲ့အခါကျတော့မှမြတ်စွာဘုရားကရှင်သာရိပုတ္တရာလာမဲ့လမ်းမှာရင်းညာရှောင်း အဲလိုမြတ်စွာဘုရားဈဉ္ညာလျှောက်နေတော့ဟောစင်္သာတိပုတ္တရာကကိုရင်လေးဒီချိန်ဆိုဆုံးစာတော့မယ်အဲလိုဆုံးစာကလည်းနောက်ကျတယ်ဆိုတော့ခတ်တုတ်တုတ်ကလေးညံညံပြန်ကြွလာမြတ်စွာဘုရားတွေ့တော့မှအဲဒီမှာသူ့ရဲ့အနေအထားကိုပြန်ပြီးတော့ထိမ့်သိမ်းပြီးတော့ဖြည်းဖြည်းလေးကြွအဲလိုဖြည်းဖြည်းလေးကြွအခုဘုန်းကြီးတို့ယောဂီများလည်းပဲတကယ်တရားကိုကောင်းကောင်းမွန်မွန်မမှတ်တဲ့ပုဂ္ဂိုလ်ဟာဟန်လုံနေတဲ့ပုဂ္ဂိုလ်ဟာ သုတ်တုတ်သုတ်တုတ်နဲ့လေဆရာတော်မမြင်ပါဘူးဆိုပြီးတော့ဟိုကြည့်ဒီကြည့်သုတ်တုတ်နဲ့ဘုန်းကြီးလည်းမြင်လိုက်ရောတခါနဲ့ပရိဥပ္ပိအမှတ်စိတ်တယ်လို့ပေါ့အဲ့ဒါတော့ဟန်လို့တဲ့ပုဂ္ဂိုလ်ဆိုတာသိတာလေသူကဟန်လို့တဲ့ပုဂ္ဂိုလ်ကသူ့အတူဟန်လို့နေတဲ့ပုဂ္ဂိုလ်ကရှေ့ကြရင်သူကဟန်နဲ့တချို့များကိုယ်ရှိညာလေးဟန်နဲ့စိတ်ပြီးသွားနေတာတော်ကြကြတော့ကိုယ်လုံကြီးကိုနင်းပြီးမောက်ရဲ့လဲမှာကြောက်ရတယ်လို့စိတ်ပြတယ်တကယ်တမ်းကျတော့တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာဆရာတော်လာတယ်မလာဘူးသူသိသေးတယ်လား သတိရောထားရလားမထားဘူးလေအာယုံလည်းမဆိုင်ဘူးသိကိုမသိဘူးသူ့မှတ်နဲ့သူမှတ်နေတာဆိုဘာမှမသိတော့အေးအခုဒီမှာစင်္သာရိပုတ္တရာကအရှင်လေးထင်းပြီးတော့ဖြည်းဖြည်းလာမြတ်စွာဘုရားနဲ့ရောက်တော့မှမြတ်စွာဘုရားကကိုရင်လေးတရားဟောတဲ့အနေအချင်းမှာမြတ်စွာဘုရားကပု္ပ္ပာ၄ချက်မေးတယ်ရှင်သာရိပုတ္တရာကမေးသမျှအဖြေကိုဖြေတယ်ပု္ပ္ပာကိုဖြေတယ်အဲဒီမှာ၄ချက်ဖြေပြီးတာနဲ့တပြိုင်တည်းကိုရင်လေးကလည်းဟိုမှာမြတ်စွာဘုရားကမေးတာလည်းကြားတယ်ရှင်သာရိပုတ္တရာအဖြေလည်းကြားတယ် အဲ့ဒီအမေးနဲ့အဖြေလေးတွေကိုနာကြားနှလုံးသွင်းပြီးတော့ရှုနေရင်လည်းတရားလဲဆုံးအရတမညာပူညာဆက်ရောက်ပြီးတော့ယဟန္တာမထေမြတ်ကြီးဖြစ်သွားတာထိုင်ရှုမှတ်ရင်းနဲ့ဘယ်လိုရှုမှတ်ရင်းနဲ့လဲအေးဒီမှာကိုရင်လေးဟာဘယ်နှစ်သားရွယ်လေးလဲဒီရွယ်လေးတောင်ကြိုးစားအားထုတ်ရင်တရားရဟုတ်တယ်မို့လားဘုန်းကြီးတို့ယောဂီညာရောတကယ်ကြိုးစားရင်တရားတွေမရနိုင်ဘူးလား ေထိုင်တဲ့ဣရိယာပုနဲ့ရှုမှတ်ရင်းနဲ့လည်းပဲအဲ့ဒီလိုပဲသောတာပန်တဂရကအနာကယဟန္တာတိအောင်အစဉ်စဉ်ဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဗျာအေးဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ပြီးရှုမှတ်ပြီးဆိုရင်တည်တည်ချာချာစူးစူးဆိုင်ဆိုင်ရှုမှတ်ဖို့အထူးဘုန်းကြီးသတိပေးလိုတာကတော့ဘုန်းကြီးတို့ယောဂီများဉာဏ်ရှင်နာရှင်နဲ့စိတ်ဆန္ဒနဲ့လောဘစိတ်ကြီးနဲ့မရှုပါနဲ့ဒါလေးကိုဘုန်းကြီးသတိပေးကြပါ ရက်တွေဘလောက်ပဲကုန်ကုန်ဆရာသမားကထိုက်တန်ရင်နာကြားခွင့်ပေးပါမယ်မထိုက်တန်ရင်တော့မပေးသေးဘူးထိုက်တန်ရင်နာကြားခွင့်ပေးပါမယ်တရားနာခွင့်ပေးတာပဲဘုန်းကြီးဘာမှမလုပ်ကြမလိုပါဘူးနှမျောနေကြလည်းမလိုပါဘူးအခုနာကျင်နေဆိုရင်တော့အခုဘုန်းကြီးတို့ယောဂီများကိုအခုဒီယောဂီတွေကိုဘုန်းကြီးတရားမဟောဘဲနဲ့ဉာဏ်စဉ်တရားဖွင့်ပြလို့ရပါတယ်နာကျင်ရင်နာလို့ရပါဒါပေမဲ့ကိုမအထုတ်ထားတာမဟုတ်ဘဲနဲ့ ဒီကိုယ်ရဲ့ဉာဏ်အမြင်နဲ့တိုက်ဆိုင်ကြည့်လို့ရပါမလားမရဘူးကိုယ်တိုင်အားထုတ်လို့ကိုယ်တိုင်သိထားတဲ့ပုဂ္ဂိုလ်မှဒီဆရာဆရာတော်ဘုရားကြီးဟောတဲ့ဉာဏ်စဉ်တွေကိုဟောငါဒီဟာတွေဒီတိုင်းဖြစ်ခဲ့တယ်ငါဒီလိုဖြစ်ခဲ့တယ်အဲ့ဒီမှာတခါလဲနာတာနဲ့ကိုယ်ရဲ့နဲ့ကန့်ညီသွားရင်စက်သိန်းတွေထတပြန်ပြန်ထပီတိတွေဖြစ်ခန္ဓာကိုယ်ကြီးရဲ့တရားနာရင်တောင်ကြွနေတယ်လို့ဆရာအဲ့ဒီလောက်ကိုပီတိတွေဖြစ်တာဒါကကိုယ်တိုင်တွေ့ထားတဲ့ပုဂ္ဂိုလ်ကိုယ်တိုင်မတွေ့တဲ့ပုဂ္ဂိုလ်ကတော့တရားနာရင်တော့ဝါဝါနဲ့တန်းတယ် တရားနာရင်နဲ့တန်းနေတာအဲ့ဒါကိုယ်တိုင်တွေ့လို့လားမတွေ့လို့လားမတွေ့လို့ဆရာတော်ကြီးဟောတာလေ तू နားလေသလားနားမလဲဘူးလားနားမလဲဘူးလေနားမလဲတော့ကလားတကားနားထောင်ရဆိုဘာမှမသိဘူးနာဆိုလို့သာနာတာပြီးတော့ကျညာကျင်နာခဲ့တာဘယ်လိုလဲဆိုတော့ဘာမှလည်းဖြစ်ဘူးဘာမှဖြစ်မှာလားသူ့မှာတကယ်ညာကကိုယ်တိုင်ဖြစ်လို့လားမဖြစ်လို့လားညာဖြစ်တဲ့ပုဂ္ဂိုလ်ရင်ညာနေဖြစ်တဲ့ပုဂ္ဂိုလ်ဟာအောက်ထက်ဥရိယဗျာညာတော့ဖြစ်ပြီဆိုရင်တော့ဗราတရားတွေက ချက်သလားတုံးသလားဗရန်တရားတွေချက်တယ်ဆိုတော့တရားအားထုတ်တဲ့အခါမှာအယုတ်ကြည်ကြည်အရေးခန်းခံမိမိရဲ့အသက်နဲ့ခန္ဓာကိုယ်ကိုငဲ့သလားမငဲ့တော့ဘူးလားမငဲ့တော့ဘူးတကယ်ကိုကြိုးစားတာဗရန်တရားတွေကအင်တန်ဖြစ်တာဘုရားကိုကြည်ညိုတဲ့နေရာမှာလဲဟိုတုန်းကကြည်ညိုတာထက်အခုပိုကြည်ညိုတယ်တရားကိုကြည်ညိုတဲ့နေရာမှာလဲဟိုတုန်းကကြည်ညိုတာတဲ့အခုပိုကြည်ညိုတယ်တရားပေါ်မှာတကယ်ကိုအားကိုးတဲ့စိတ်ဖြစ်တယ် တန်ခါပေါ်မှာကြီးညိုတာလည်းပဲဟိုတုန်းကကြီးညိုတာတဲ့အခုဒီမှာတရားလေးဖြစ်ပြဉာဏ်လေးကောင်းကောင်းဖြစ်သွားပြီဆိုတဲ့ပုဂ္ဂိုလ်ဟာတန်ခါပေါ်မှာအကျင့်ကြီးညိုတယ်ဆရာသမားပေါ်ကြီးညိုတဲ့နေရာမှာလည်းပဲလုံးဝအတုမဲ့ပဲငါဆရာသမားမှာငါဆရာသမားဆိုတာတောင် ဖြစ်သွားတယ်အဲ့ဒီလောက်ကိုဆရာသမားပေါ်မှာကြီးညိုတဲ့စိတ်တွေကလည်းပဲပို့ပြီးတော့အာကောင်းသလားအာသေးသလားသရတရားတွေကတုံးသလားထက်လာသလား ကဲအဲ့ဒီပုဂ္ဂိုလ်ဟာတရားတကယ်တွေ့တာလားမတွေ့တာလားယုံနာအဖြစ်ပြက်သဘောကိုယ်တိုင်ညာနဲ့တွေ့တာဒါအရိယာမင်းညာရှိအောင်ဘုန်းကြီးမပြောသေးဘူးနော်တကယ်ဒီဥရိယဘယညာတော်လေးနဲ့ကိုပဲတရားတရားတွေကချက်မြက်လာအားကောင်းလာအဲ့လိုအားကောင်းလာပြီဆိုရဲကောတရားဟာတကယ်ကိုကြိုးစားနေတော့တာဘယ်နေရာသွားတော့တတိကိုမလွတ်အောင်ကြိုးစားနေတော့တာအဲ့ဒီလောက်ဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားတရားတွေထက်နေပြီဆိုတော့ တကယ်လို့ဘုန်းကြီးကတရားဉာဏ်စဉ်လေးကနာသွားသူနာပြီးရင်တောင်မှအဲ့ဒီပုဂ္ဂိုလ်ဟာချက်ချင်းချင်းအိမ်ကိုပြန်မသွားဘူးတရားတွေကမပြည့်စုံသေးဘူးငါဆက်အားထုတ်အောင်မယ်အားထုတ်အောင်မယ်ဆိုပြီးတော့ပို့ပြီးတော့ကြိုးကြိုးစားစားပို့ပြီးတော့အားမထုတ်ဘူးလားစောစောကမတွေ့ခဲ့သေးတဲ့ဉာဏ်တွေကိုတွေ့အောင်မဖြစ်သေးတဲ့ဉာဏ်တွေဖြစ်အောင်ဆက်ပြီးတော့မကြိုးစားဘူးလားအဲ့ဒါတရားတရားတွေချက်တာလားတုံးတာလားချက်မြက်လာတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ ကိုယ်တိုင်တွေ့မှကိုယ်တိုင်သိမှဒီတရားကိုနာရင်ပိုကောင်းပါလေဒီလိုမဟုတ်ရင်တော့ဖြင့်ဘာမှကိုမသိဘူးကလားစကားနားထောင်ရတယ်လို့ပဲကိုယ်လည်းဘာမှစိတ်ဝင်စားဘူးဒါတွေကိုယ်လည်းမဖြစ်ဘူးဟိုကပြောနေတာတွေလည်းဘာတွေမှလည်းမသိဘူးအဲ့လိုဆိုတော့ကိုယ်မှတရားရဲ့အရာလားခံစားခွင့်ကိုမရှိတော့ဒါကြောင့်မို့ကိုယ်တိုင်တရားရဲ့သဘောလေးတွေကိုယ်တိုင်မြင်အောင်ကိုယ်တိုင်တွေ့အောင်ခန္ဓာဉာဏ်ရောက်ကိုယ်တိုင်စူးစမ်းအားထုတ်ဖို့မလိုဘူးလားဗျာ။ အေးအဲဒီလိုဝရိယစိုက်ပြီးကြိုးစားအားထုတ်မယ်ဆိုရင်အခုပြောခဲ့တဲ့ခုနှစ်နှစ်သားရှိတဲ့တာမဏေလေးပါဏိတတာမဏေငယ်လေးတောင်မှဒီလောက်တရားတွေအစစ်တမ်းမြင့်မြင့်ရသွားရင်မိမိအောက်ချက်အပေလေးပါလွတ်နိုင်လောက်တဲ့ညာစင်တန်းလောက်တော့မရနိုင်ဘူးလားအဲဒီလောက်ရပြီဆိုရင်လည်းတရားအားထုတ်ရကြိုးနတ်သလားမနတ်ဘူးလားကဲအဲ့ဒီလောက်တရားအားထုတ်ရကြိုးနတ်အောင်ကြိုးစားဖို့မလိုဘူးလားဗျာ အားထုတ်တဲ့အခါမှာထိုင်ပြီးရှုမှတ်ရင်းနဲ့တရားတွေ့နိုင်တယ်ရပ်ပြီးရှုမှတ်ရင်းနဲ့ရောမတွေ့နိုင်ဘူးလားရင်းညာလျှောက်ရှုမှတ်ရင်းနဲ့ရောတရားမတွေ့နိုင်ဘူးလားကဲဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများဣရိယာပုများရွေးစရာလိုသေးလားဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ကြိုးကြိုးစားစားအားထုတ်မယ်ဆိုရင်တရားမရနိုင်ဘူးလားဒါကြောင့်ပုဏ္ဏစာပရံဘိကဝေဘိက္ခုကိသံတော်ဝံကိသံမိတိပဇာနာတိ ထိတောဝါထိတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယံတော်ဝံတယံတော်မိတိပဇာနာတိဘေကဝေယံတော်များအိုချေသားတို့ခုနသာပရံရှုမှပွားများအားထုတ်ဖို့နောက်တစ်မျိုးကဘေကုယဟံဒီဝါယောဂီပုဂ္ဂိုလ်သည်ဧသံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားဆဲသွားကြိုက်သွားခြင်းမူလီကိစ္စမိတိသွားသည်ဟု၏ပဇာနာတိတိဝါတိအောင်ရှုပါ ထိတော်ဝါရတော်လီဝါရလျင်လီဝါရတုံရစေရခက်ရစင်မူလီထိတော်မိတိယတိဟူ၍ပဇာနာတိတိဝါတိအောင်ရှုပါဤသိန်တော်ဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်လုံးထိုင်စေထိုင်ခိုက်ထိုင်စင်မူလီဤသိန်တော်မိတိထိုင်တိဟူ၍ထိုင်တိဟူ၍ပဇာနာတိတိဝါတိအောင်ရှုပါလီဣတိဤသို့ဘဂဝါတို့ဘုံတော်တခင်တရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း一毛也不值。